မြတ်ဗျာနဲ့တရားသံဃာတူနိုင်ွယ်ကင်းမြင်ခြင်းခဲစွာလိမ္မာသူများသုံးစာအရာလောကုတ္တရာခေါ်ကြယတနာပရိပါဒအရာမြတ်စွာဘုရားနှင့်လောကမာလူနတ်ပြမတတ္တဝါတူတူမရှိအတုမဲ့ဖြေသောကြောင့်ယရနာခေါ်လိုက်ပါပေ၏ တရားနှင့်ဒူစွာနံခတ်စရာမရှိအတုမဲ့ဖြစ်သောကြောင့်ယရနာခေါ်လိုက်ပါပေ၏ကာမနဲ့ဒူစွာနံခတ်စရာမရှိအတုမဲ့ဖြစ်သောကြောင့်ယရနာခေါ်လိုက်ပါပေ၏တရားလျာသံဃာယရနာသုံးပါးတို့သည်ကြည်ဖို့ရာအင်္ဂံခရင်လှပါပေ၏ဘုရားတဇူလေးတိလေးကဘာတသိန်းကြာပါရမီတော်ဖြစ်တော်မူရ၏ သောပါရမီရောပြည့်ရနဟကြောတဲ့အခါမှာဓမ္မယရဏတရားတော်ယရဏဖြစ်ပေါ်လာပါပေ၏ထိုတရားယရဏယနောက်သံဃယရဏဖြစ်ပေါ်၍လာပါပေ၏ဤသို့အပြင်ညင်ဖို့ရာကြားဖို့ရာအင်တမခိန်သောကြောင့်ယရဏမိပါပေ၏ရာရိယသံဃာယရဏသုံးပါးတို့သည်မောမတ္တပရိဘောဂ မယုံမာသောသူလိမ္မာသောသူတို့သည်သာလေကောက်ွာမတွေရှိကကိုယ်ဝေကြလေကုန်၏ထို့ကြောင့်ယရနာမြေတိုက်အာပေ၏ဤတို့ပြုပန်ယုဇလျောနိနှင့်ညီစွာတရားမြတ်ချုပ်ယတနာတရားမြတ်ချုပ်ယတနာသံဃာမြတ်ချုပ်ယတနာယရနာမြတ်သုံးမှဆရာမိဘနန္ဒငါးပါးတို့ခုအာယုံပြု၍ သာဝတိမောဇိဘောကုသောဘုရောမံသောကရောကြရတဲ့ပနာမကုသိုလ်ကံစေတနာယနေ့ည၌ကောလုံးတို့မိဘများဖြစ်ကြသောဥခန့်ဥမီတော်ကြီးတို့အယိစု၍စံကြောင်းစီသောဘုလံဝန်စာဝိယချာမဟာငါချက်ကိုဥနာဝင်တော်အေးဒီမိသားတို့တို့က တရားတော်ကိုမာတိပုတော်ဇာတိဓမ္မဒါနဓမ္မပူဇာကုတကစေတနာခုနလေးသာခုနလေးသမီးတို့ကတသွမ်းသမျှတရားတော်ကိုပူဇော်ရတဲ့ဓမ္မဓမ္မနာဓမ္မပူဇာဓမ္မဒါနကုတကစေတနာတရဏဂုံတိလဆောက်တည်ခြင်းဟောကြားတော်တရားကိုနာယူခြင်းတရားဝေပြီးဆုံးရကလက်တွေ့ရှုပွားအထွေအချင်းစရှိသောဘာဝနာမယ ပုံညာကရိယာကောင်းမှုစေရနာတို့ကြောင့်မိမိတို့မြို့ရွာသာရဏဝေဆောင်ချတမူရသည့်သံဃာတော်ဘောင်ရှင်ကောင်းတို့နှင့်သာရဏနွယ်ဝင်တိလရှင်များမြို့နေသူအပေါင်းရွာနေသူအပေါင်းအိမ်နေသူအပေါင်းမြတ်မောင်မြာနာသူတော်ကောင်းတို့၏ကိုရင်ကိုယ်ပါနထာနာတို့နိုင်မကောင်းသောဘေမိတ္တယံဆွဲ အန္တရာယ်ခံသိကျင့်လို့မြညာဝေးကွာကြ၍အသက်ရှင်နာခင်ရမချမ်းသာရေးစားရှိသောအိဋ္ဌမင်္ဂလာကောင်းကျိုးဖြာပြားနှင့်မဘုနိဗ္ဗာန်ကိုလွယ်သောအညံ့လွန်သောအတိညာဖြင့်ဉာဏ်ဉာဏ်ကြီးဆိုင်ရောက်မျက်မှောက်ပြုလွယ်နိုင်ကြပါစေ ခုတရဏဂုံ၃ပါးဆောက်တည်မယ်အဲ့တော့ဒီတရဏဂုံ၃ပါးဟာသာနဲ့တူတယ်အလောနကမိဇနာနရတံအလောနကသာမပါသောမိဇနာဟင်းဒီနရတံအရတာမရှိလောကဟင်းမမမြသာပါယသာမပါတဲ့ဟင်းဉာဏ်ပြင်းပြီးတော့အာရဒမပြေဝရှိဩဇာနေပါသလုံး ရဏဂုမပါတဲ့ဒါနကုသိုလ်တိလကုသိုလ်သမထကုသိုလ်ဝိပဿနာကုသိုလ်ဟာအင်းအားမကြီးဘူးကျိုးပြီးမတန်ဘူးလို့ဆိုရဲဒါကြောင့်ဘုန်းကြီးရဲ့ဘုရားဘာသာယမနောဝင်သူတို့ချင်းတို့လောကမှာတာရေးနာရေးကြီးကြီးသေးသေးရှင်းစွာတရဏဂုံကိုအစောတလင်ဆောက်တည်ကြရခြင်းဖြစ်ပါတယ်နောက်တဲ့ကုသရဏဂုံသုံးပါးသည်ဘာသာရေးဝင်ပါ ဘေလူဝိဇာယတမမေကိမဂရိမာသာချာမြာကဘုန်းကြီးတို့ဗုဒ္ဓဘာသာဘက်ကူပြောင်းခြင်းယင်ဒီတရဏဂုံသုံးပါးကိုရွတ်ဆိုခံယူပြီးတော့ကူပြောင်းရလို့ဘာသာရေးဝင်ပေါက်နာဘဝိသာသနာရေးမဟုတ်ဘူးလေကမင်းကြောင့်နဲ့မဟုတ်ဘူးကဝင်လာမှအထက်ကြောင့်ကမ္မရာသံဃာများတရားပွဲကြီးကိုတွေ့ရအဲလိုပဲဘုရားတရားသံဃာကိုယုံကြည်မှသာလေ သီလအကျင့်ဓမ္မာတိအကျင့်ပညာအကျင့်ဆိုတဲ့သာသနာတော်ရဲ့အမြင့်တာရတွေကိုယုံကြည်လေးစားအားထားမှာဖြစ်ပါရှေးဟောဟာရနဲ့ပြောရမယ်ဆိုရင်ဆရာကယုံမှသူဖော်တဲ့ဈေးတော့ယောဂပျောက်ဆရာမယုံရင်သူဈေးကိုမတော့ယောဂမပျောက်ပါဘူးအခုလောဘရားတိယတန်ဃာကိုယုံမှ ရှင်းတဲ့ဘွယ်ဘုရားပေးတဲ့သီလအကျင့်တမာတိအကျင့်ပညာအကျင့်ကိုကြည့်ရမှာဖြစ်ပါတယ်။သီလတမာတိပညာဆိုတာအကျင့်မှာကျင့်ရမယ့်လုပ်ငန်းမှာမပြောငါပြီးအုံးတလုံးပေါ်သာသနာဘွယ်ဆိုပြီးတော့တင်ထားလို့မရပါဘူး။ဒါကြောင့်ဘုရားတရားသံဃာကိုယ်ယုံမှဘုရားပေးတဲ့သီလအကျင့်တမာတိအကျင့်ပညာအကျင့်တွေကို တလေးတဆအာယုံထားပြီးတော့ကြင့်ကြညမှာဖြစ်လို့တဏဂုံသုံးပါးသည်အဲသာသနာတော်ရဲ့မုတ်ဦးလို့ခေါ်ရပါတယ်။ကံဆိုရရှင်မယရေတော်များသည်ဗုဒ္ဓမြတ်ဖရာပြင်းညတ်ထားတော်သို့ဗုဒ္ဓံတရဏဗုဒ္ဓံတရဏေပါမိသမ္မာ မတိယဖယာကိုအာထာခို တ္ပါဤဖျာထုတ်တုတ်တန်းလို့ဆွဲတဲ့အခါမှာလက်လီးချောင်းအပြည့်အစုံဆွဲမှမိတို့ရဲ့ခန္ဓာကိုယ်ကိုထိန်းနိုင်ပါတဲ့အေးလူမတို့တစ်ချောင်းတစ်ချောင်းနဲ့ဆိုရင်ခန္ဓာကိုယ်ရဲ့အလေးကြီးဝိတ်ကိုမထိန်းနိုင်လို့ပြုတ်ကျနိုင်ပါလေအခုလည်းသာဘာစိတ္တသာသမန္နဟရိတ်တော်ရှိသည်မြတ်စိတ်အားလုံးနဲ့ဘုရားကို ကိုယ်ဝယ်အားထားရတရားကိုကိုယ်ဝယ်အားထားရသံဃာကိုကိုယ်ဝယ်အားထားရလက်လေးချောင်းနဲ့ထုပ်ကိုဆွဲလို့ရှိရမြစိတ်အားလုံးနဲ့ဘုရားတရားသံဃာပေါ်မှာနိဝေရှိကမသာလင်မြတ်သောဗုဒ္ဓဘာသာဗုဒ္ဓဘာသာခေါင်းတယောက်ဖြစ်လာနိုင်တယ်လို့ဘုန်းကြီးတို့တရားဓမ္မများတတိရှိကြဖို့လိုပါတယ်မှန်ပါပါဘုရားခုခေတ်ကပြောရရင်ဘုရားဘောတရားဘောသံဃာဘော မယုံတဝက်ယုံတဝက်ယုံကြီးရဲ့နာလေပြီခင်နာသူရာတိဘုဘောဘုမငောရကခြင်းသောရွှေရောရွှေရောမြတာမညဘာတိခေတိဆောင်ကောင်းမှုချုပ်အိမ်မေမာဂိရိအင်္ဂမဟုရှင်ကြီးပြင်းတုံးကြခုနမင်းပြင်းတုံးကြခုနမင်းပုပ္ပမင်းနံပုပ္ပမေဝနာအမေကျနံကရိုင်အံကုတ်နောက်မေရောရှိမေရောတောင်မေရောမြောက်မေရောထက်မေရောအဝီရှိမေရောဘောကိုပေါက်နေပြီဒုက္ခရပါလားတဏှီရောအရင် ကိုယ်ဘာသာပေါ်မှာအမြင်မကြည်ကြတော့ရှပယဘတ်ကိုယ်ဝေရာတွေလိုက်နေကြအမှန်တရားရုပ်ဆိုးတယ်နော်ဘုန်းကြီးတို့တော့တစ်ချိန်ပြင်းလို့နိုးနိုးထုတ်ပြီးတော့မြို့ကိုယ်ကအခုကြီးကိလေသာကင်းတဲ့ဘုရားယဉ်ပြင်းမှာထားကြရတော့ရှားလားညာဘက်ကရှင်သာရိပုတ္တရာနေယနာ900ဝေဘကရှင်မောဂလနေယဟနာ900အဓိကရ ရောဂိတ္တဧတသက်ခိတကားနဲ့ပြောရင်အကောမီယယဟန္တာတွေရှိထားပါလေမိရတော့မဆမ်းဘူးအဘိုးတော်ဥဒ္ဒတိနဲ့ဘုရားဘုံမကောင်းရကန်းကျင်တော်ရှင်ရောရှင်ရောချင်းတာမင်ရဘာလို့ကြတာကိလေသာကင်းတဲ့ဘုရားရှင်ဒီမှာကိလေသာကင်းတဲ့ဒုဗရတိဘုရားဘုံမကောင်းရုပ်တွေထားနေရပြောရင်လည်းနာဦးမှာဘုရားရဲ့ကြီးရဲ့ဘုရားလူကြီးအစွတ်အပြတ်တယ်လုတ်ချင်ရလုတ် ကိုယ်ဘာသာအတွက်အမြဲတမ်းအဲ့ဒါရုပ်ပြည့်ရှင်းရပဲထားရတလောက်ရှားတာအများကြီးပဲပြီးတော့ဂျိုကိုရုပ်တယ်ဘာဆိုင်လို့ဒီဂျိုတန်ကိုရုပ်ကအေးရအဲ့ဒါဟိန္ဒူဘာသာမှလာတာဘုန်းကြီးတို့ဘုရားဘာသာပြီးတော့လည်းရှိသေးတယ်ဘုရားစာပေတွေကိုခုကဟမ်ဇီဝတက်ဖို့ယာရုလာလာဘတက်ဖို့ယောဂပြဖို့အကျဉ်းချဖို့အုံအုံနဲ့လောက်တာလေလုံးဝမလောက်ကောင်းပါ အိုဆိုတဲ့စကားကိုကြည့်အာဥမဗြဟ္မာဆိုတဲ့ရေးတဲ့နေရာမှာအဆုံးအေးဆိုတဲ့စလုံးလေးအယူလိုက်ဝိရှင်ရဲ့ဗိတိဝေကနုဘကအဆုံးရတဲ့ဥကိုယူလိုက်ဥကိုယူလိုက်တဲ့အဥနောက်ပြီးတော့ကရှိဝါဆိုတဲ့အဲ့ဒီမှာဒီကကြတော့အဲအကျိုးကျိုး VAM ဆိုပြီးတော့ရေးတာအဲ့မှာ M ယူလိုက်အာဥမဒါသုံးခုပေါင်းလိုက်တော့အုံဖြစ်တာ အဲ့တော့ဒီမှာဘုံလို့ဒီဝဒီနာကြီးသုံးပါးကိုတောင်းလာတာတို့ဗုဒ္ဓဘာသာနဲ့ဘာဆိုင်လို့ဟာလုတ်ကြလုတ်ကုန်တာပဲတိတ်တိတ်ခါကြရနော်အဲ့တော့တို့ဘုရားစာပေကိုဘယ်ဟာရွတ်ရွတ်အုံမခံမှန်တဲ့ပြိဿဒီတိုင်းရွတ်လဲအကျိုးထူပါမှန်ပါပါဗျာအေးအဲ့တော့ဟိန္ဒူဘာသာကနင်များစွာအဲ့လိုနင်များစွာနဲ့ဆိုပြီးပြန့်နှံ့ပြီးတော့တို့ဘုရားဘာသာရဲ့စိတ်ဝင်လာတော့ ယနေ့ဘာသာရေးလောကမှာအများကြီးသူ့ရဲ့အနှိမ့်နဲ့မကင်းတာတွေဖြစ်နေခုနကအုပ်ဆိုတာဒါသူပဲအဥမာအာခုနကဗြမာနောက်ဥကဗိတ္တမူဟောပစ္စည်းဟိုကတော့ရေးတာကိုနောက်ရှိကံဒီဝကိုအဲ့ဒီလက်ကြီးတုံးမှလှမ်းတောင်းတာလားတို့ကဘုရားတရားတန်ခါရှိပြီးသားပဲဒါဒီနားလည်အောင်လုပ်ကြ အေးအဲ့ဒါပဲချိုးလိုက်တဲ့ဘုရားနဲ့ဘာဆိုင်ဘူးကဲဒီကပြောကြလိမ့်မယ်ဆိုကြပါစို့ပမာတခုကုလနဲ့သူပေါ့လေသူတို့ဘင်းဘင်းကြီးရအဲအခုတပေါင်းလာမှာပြတတာသည်ဟလားဆိုကြပါစို့ဘုရားကြီးနဲ့တောက်ကြဥပမာပြောတာနော်သူတို့ကတောက်ကြနေဘုရားကြီးနဲ့ကိုပြတတာပြတတာဆိုတာရဲရုံမှာဒီလိုပြောကြတာအလုံးမရတဲ့ရက်လူတို့ချိခိုက်တဲ့ရက်လို့သုံးတာ ကိုင်းတို့ဘုရားဝါဒနဲ့ကြည့်လိုက်တော့ကရတ္တဘုရားကတောက်ကြနေမွေးတာဗျဘုရားပြည့်တော့ဘုရားကြီးနေဖြစ်တာဗျကောင်းတယ်လုံးမလားအေးအဲ့ဒါပြန်တရားရေးရတာရေးတာတွေကကိုယ့်ဘာသာကိုထုချေပစ်တာပဲပြန်တရားရေးရတာဆိုတာဟောဟာရခေါ်ယူလေးပဲဒါသူတို့နည်းနဲ့ခေါ်နေတာကောင်းပြီရေးပြမရေးနဲ့စဉ်းစားတော့ဟိုရဲရတာနေ့ မြုပ်ကြီးစားတော့ချိုးသလားပြတရာနိထညက်စားတော့စက်သလားဘာကိစ္စရွေးတာဟောမတိဘူးကလုံးနေဒီလူတွေပဲကုန်ရွေးနေကြတာအိမ်ကြီးပါလေဆောင်းရခြင်းမလို့ရကောင်းရွေးရတာနဲ့ဥကြီးတိုင်းထူရတာနဲ့အဲတခါလည်းတော့ကြော်ပွဲထူရတာနဲ့ဘာကိစ္စလဲဒီနေ့ကရေ20ရက်နေရပခုတ်ကြီးကြီးတစ်ခုလုံးလောင်သွားပြီအဲ့ဒါရဲရသာမိရွေးဆောက်ထားတာပဲတောင်တောင်ပြက် အတက်တက်ပြောင်းလာပြီအဲ့ဒါကြီးဘိုးလူတွေအလိုက်မားနေကြရဲ့နော်ဒီအဲ့ဒါပဲအနည်းကဂျင်းတဲ့ပေါ်မိသွန်းတော့နေချင်းကြီးတယ်ညကဂျင်းတဲ့ပေါ်မိသွန်းတော့ညချင်းတက်တယ်တဲ့ဟောပညာဆွဲလေးဂျင်းတက်ဆိုတာကိုအမိပြုပြီးတော့နေထွန်းတော့နေချင်းတက်ညတော့ညညချင်းတက်တယ်ကဲကောင်းကြီးမောင်းစားရင်ကောင်းကြီးတွေပေါင်းတယ်ဘယ်နဲ့လောက်ကုန်တော့မှာ အရင်ကျတော့တို့ဗျာအတ္တအာပညာဟောတာလားပရမဟောတာပရမဟောတဲ့ဘုရားရဲ့ယူဝါဒဘုရားဘာသာမိခံနေလို့တော့ပညာတည်နောက်လိုက်နေကြတာမင်းသင်္ခအဖေခေါ်နေအေးအဲ့ဒါပဲဘေးဆိုတာဟိန္ဒူဘာသာကလားတခြားကြီးတို့ကဘုရားဘာသာမှန်ရလားအရှင်းရှိတယ်လို့နေတယ်သူကပြတရာရဲ့ရှင်းထုတ်သေးပါလား ဘယ်လိုပါလဲသူနေမကောင်းတဲ့ရဲ့အချိန်ညာကြီးတကောင်လည်းသွားမှာပဲဒီအချိန်ပြဒရာရဲ့မကလည်းတွေပါဒီဆိုတာဒါလည်းသူဘယ်ရင်လာတာခိုင်းမြန်မာပြည်မဟုတ်ကမ္ဘာမှာဥရဟုလေချောင်းတွေရေချောင်းတွေကုန်းချောင်းတွေသွားနေကြတယ်ငကားဖိုက်ရဖောက်တာပဲခေါင်းနဲ့လျှောက်တာပဲဘာဖြစ်တော့ဟွန်းဒါတွေဖြုတ်ကြနော်ဘုန်းကြီးကပြောရတာနည်းနည်းမရတော့နည်းနည်းဒေါသလေးကထွက်လာကရုဏာဒေါသဆိုတာလို့ပေါ့ အေးကိုယ့်ရဲ့ဘာသာရေးခေါင်းဆောင်ရေးစကားကိုနားမထောင်မဲနဲ့မဟုတ်ကဟုတ်ကတွေမယောင်ပယောင်လုပ်နေရင်တော့ဒုက္ခတွေမှားမယ်အေးအခုဘာရတော့မသိဘူးဘုန်းကြီးတို့ကျမ်းမာရေးအတွက်ဆိုပြီးတော့ဘာဆိုလားနေလခံမိရစာဆောင်ထဲမှာပါတယ်တဲ့ဒါရှင်းတာနော်ဘုန်းကြီးတို့လုံးဝအထက်မခိုင်းဘူးသူကဒီဘယ်ကရလို့ဘယ်လိုထက်လိုက်တယ်ဆိုတာမသိဘူးသို့တော့သူ့စေတနာကိုတော့မပြစ်မှာပါဘူး ဘုန်းကြီးတို့ကတော့လုံးဝအထက်မခိုင်းပါဘူးအဲသူကတပည့်တွေစေရနာဖြစ်ဖြစ်မှမှနဲ့ဒါဘုန်းကြီးတို့အတွက်ပဲဘုန်းကြီးတို့တရားဓမ္မဝင်ငှတဲ့စာရွက်ရလို့ထဲ့သလားတော့မလို့ဒီတုံးတကူကအကြောင်းကြောင့်ထဲ့သလားတော့မသိဘူးပေါ့လေဒီတုံးတကူကအကြောင်းဆိုတာဖြူးဆရာတော့ဘီရင်အာကြီးပြောတော့ပဇာပိတ်မလားလို့ထဲ့တာလဲဒါလည်းမသိဘူးပဲအခုတော့အဲ့ဒီက၄ညဦးရောက်တော့လားလူနေရတယ်တပည့်တို့စားဆောင်နဲ့တွေ့လို့ဘယ်စားဆောင်နဲ့တွေ့တာတော့ဒီလိုဒီလိုပဲဆိုတော့ဟာ ဘုန်းကြီးတို့ချက်မခိုင်းဘူးသူဟာကဖြိုးရှာတော်ရဲ့အရေးပေါ်နှိုးတော်ချက်ဆိုတော့ဘုန်းကြီးကကြည်ရတယ်လို့ဖြစ်တယ်ဘုန်းကြီးကလူခံတယ်လို့ဖြစ်မရကဖြိုးရှာတော်အတွက်အရေးပေါ်ကြည်ညာချက်ဆိုရင်ဒါဝိပန်ဝကြီးကလောက်တာအဲအဲ့တော့အချို့အချို့ကဒါဘုန်းကြီးတို့ကိုပဲအလူခံခိုင်းနေတဲ့ပုံစံမျိုးဖြစ်မှဆိုရတယ်သူစေရနာဆိုရင်တော့ဒါဘုန်းကြီးတို့ဘယ်လိုမှမအောင်မိပါဘူးအဲစေရနာမမားကြဖို့လိုတာပေါ့လေမှန်ပါပါ အဲဒါတော့ဘုန်းကြီးကဘေးနေပါလေပြောတော့ဒီဘုန်းကြီးတော့လွယ်ရည်ခဲကောက်ထည့်လိုက်အောင်မကွာဆိုပြီးတော့များလုံးလိုက်သလားလည်းမပြောနိုင်ဘူးဒေသနာကလည်းတခါတည်းကြောက်เสียကောင်းနေမှန်ပါဗျာမှန်ရလားမှန်ပါဗျာအေးအေးအေးလားလူတဲ့လူကမြဲပြီးရှိတပည့်တို့စာဆောင်နဲ့တွေ့လို့ဘုရားကဘုန်းကြီးပြုံးကြည့်လိုက်ဘယ်စာဆောင်နဲ့မိလားအင်းမင်းတို့လည်းဘေးနဲ့ဘေးနဲ့အနတ်မကင်းတဲ့တဲ့ကိုလို့အောင်းနေလိုက်ရတယ်ကဲအေးအဲ့ဒါကြောင့်တတိထားပါပရိသတ်ရဲ့ ဒီကြည်ကြီးကိုလုံးဒီကြည်တိုင်းကြီးဆိုတာသင်္ဒုဘာသာကလားဒီတိုင်းလည်းဘုရားလူကုသိုလ်ရတာပါပဲအရှိတော့ကနောက်တော့ကတောင်းတော့ကမှဘာကိစ္စလဲနေတောင်းသူကြီးဟုတ်တယ်မဟုတ်လားအဲအဲ့ဒါတွေလည်းဘုရားတွေကရှက်မရှိလုပ်နေကြတာပဲဒါလေးတွေပြန်ပြီးထိမ့်သိမို့လိုလာပြီအဲ့တော့တန်ဃာတော်များနဲ့ပြုရမယ့်နေရာမှာတန်ဃာတော်များဟလားအလတ်တဲ့အချိန်မိမိအလတ်တဲ့အချိန်လို့အခုတော့မဟုတ်ဘူးနေရာတကာကိုယ်တော်ဝင် ဘုရားအနိကစားဒေနာတောင်မှလေတိတိယ၉မျိုးပါခြံမျိုးစဉ်မိုးချိုးပြင်ပါရှင်မျိုးနဲ့ကြတော့မြည်မှုမှားတယ်လားကြည့်ပြီးတော့ကိုပါဒီနာဆိုတာအင်္ဂါကိုပါကိုဘုန်းကြီးပြောလို့တာမဟုတ်ကိုယ်နှဝင်ဆိုတာကိုမြည်ပြီးတော့ဒီကိုပါဒီနာလောက်ကြတာဘုန်းကြီးလေဒီပါဆိုရင်ဘုန်းကြီးဘာမှမပြောလို့အခုမဟုတ်ကိုယ်နှဝင်ကိုယ်နှဝင်ဆိုပြီးနေရာတိုင်းကိုယ်ကြီးပဲတော့ရန်ကုန်ကြီးလည်းပဲ ဟမ်လေးဓာကြီးငါးဓာကြီး၆ဓာကြီးဟုတ်လားကိုးဓာကြီး၁၀ဓာကြီးတဏီလည်းနဲ့အဲ့ဒီနေရာတွေစုံအောင်သွားနိုင်ရင်ဘာဖြစ်မလဲတဲ့ဟင်ပိုက်ဆံကုန်တာနဲ့လူပန်းတာရှိတာပေါ့ဒီလားသမာဓိပညာမကျင်မဲနဲ့တော့ဘာဖြစ်ပါ့ဒီလိုက်မမကြနဲ့ဟာတန်ကြီးတော်ဘာညာဆိုပြီးတော့ဆွဲတော်လေးခုကိုတနေ့တည်းရအောင်သွားနိုင်ရင်ဘာဖြစ်မဲ့ဘာဖြစ်ဘူးပဋ္ဌာကုဏနဲ့လူပန်းနာကြည့်တာပြီးတော့လောင်းတော်ကသဘာသွားလိုက်ကြတာဒါကလည်းကားမောက် လက်ကျိုးချီကျိုးအာဖြာနာယောဂါတွေဖြစ်ဟင်အသေးပဲကအဲ့ဒီသွားရင်ဘာဖြစ်မယ်ဆိုရင်အတ္တဆွဲဘုရားကတော့ဘယ်သွားရိုးရိုးခုခွန်ကြီးတို့ပြောလို့အခုအဲ့ဒါကြီးကအလောင်းတော်ကာသဘာကတဲ့ဒီအလောင်းကြီးကအရိမတိယဘုရားပွင့်မိအထိရှိအောင်မယ်တဲ့ပြီးတော့အရိမတိယမြတ်စွာဘုရားလက်နဲ့ချွတ်မှမိရလောင်ပါတဲ့အရိမတိယဘုရားလက်တော်မိကူအောင်တဲ့ပုံစံမျိုးဒီကဖွက်လိုက်တာ အဲ့တော့ကောင်းပြီအခုဘောရမဗုဒ္ဓသာသနာမကွယ်သေးဘူးတရားဓမ္မပွင့်ပြီးတော့အခုတေချာနေရ85နှစ်တမ်းမှရောက်တယ်အဲ့ရတပြေးပြေးယဟန်နေရှင်နေလူတွေအကျင့်ပြတော့တပြေးတပြေးတပြေးပြေးနဲ့7နှစ်တမ်းရောက်ဆုတ်က7နှစ်တမ်းရောက်မှယဟန်နေလူတွေအသိဉာဏ်ဖြည့်ပြီးတော့မှအကျင့်တွေပြန်ကျင့်တဲ့အခါကျအသက်တရရှိရှိချင်းအသိချင်းရတာမရေမတွက်နိုင်တဲ့အတန်းတရားအောင် အဲဒီကမှယဟန်နေရှင်နေလူတွေတခါအကျင့်ကဖောက်ပြန်လာတဲ့အခါကျတော့တပြေးပြေးအသက်ဆုံးဆုံးလာလိုက်တာအနည်း၈000တန်းကြမှမေတ္တရာဘုရားပွဲမှာဒီအလောင်းတော်ကတ္တပကြီးကအဲ့ဒီဒီဘယ်လိုလုပ်နေပါလဲအေးဒါကြောင့်မဖြစ်နိုင်တာတွေကိုတို့လူတွေကအယုံကြည်ဆွဲရင်အဲ့ဒါအတ္တအတ္တဆိုဒိဋ္ဌိပဲဝိပဿနာအထုံမှာမဟုတ်ဘူးမေတ္တာတွေလည်းအတ္တဆွဲတွေပဲပြီးတော့ရှင်ဥပကုတ် မြင်နာခန္ဓာလူတွေကဗျာဒီရှင်ဥပကုတ်ကိုတကုတ်ကြက်ခဲဘုန်းကြီးတို့လည်းပင်ကြတယ်ဘုန်းကြီးကတော့ဟောရင်တရားဟောခဲ့သူတို့ကအထူးကြီးချာရှင်ဥပကုတ်ကိုးကွယ်ရတဲ့အကျိုးတရားဟောပါဖေရဟေးငါတို့တော့ဘိရကသုံးဖို့ရှင်ဥပကုတ်ဆိုတာတွေ့လည်းမတွေ့ဘူးဗျာကြားလည်းမကြားဘူးဗျာအဲ့ဒါဟောရမှမင်းတို့ကတော့ဘွယ်ရမယ်ကျွန်တော်မဟောတော့ဘူးသူတို့ကဆိုတာရှင်ဥပကုတ်ကတဲ့ယဟန္တာတဲ့နားဖွာဆိုလား ဒီသဘာဝကိုလွန်ပြီးတော့ဒါလည်းပြမနာဟိန္ဒူဝါဒတွေရဲ့အယူဟိန္ဒူဝါဒတွေကသူတို့ရဲ့ဟိန္ဒူမျိုးများဟာတဲ့ဂျမရဲ့ဗဇက်ကဖွာတာတဲ့အဲဗဇက်ကိုမွေးဖွားလန်းလုံးအောင်လုပ်တာဒါကြီးအကောင်းတယ်တွေကဒါကြောင့်သူတို့အယုတ်ကြီးတွေကြီးပါလားဟာရှင်ကြီးတွေရောနာမောင်းကြီးတွေရောဘာကြီးတွေရောအေးအဲ့ဒါပဲပြီးတော့တို့ယဟန်နေကြတော့ဂျမရဲ့ခြေထောက်ကဖွာတာတဲ့ဗျာအဲ အဲဒီလိုအယူဝါဒမှနေတာဒါကြောင့်နဲ့ဖိမဝါဒဟာဒီအများကြီးဒုဗုဒ္ဓဘာသာမှာလွှမ်းမိုးနေတယ်တွေးရောနေတယ်နော်အဲ့ဒါသတိထားပါဒါကြောင့်လည်းထားပါတော့ကိုရေအရှင်ဥပကုတ်သူကနားကဖွာတာတဲ့သူကယဟန္တာတဲ့ဒါလောကပြောကြတာနော်ပါဇက်ပြောပါဇက်ပြောအဲပြောပြီးတော့ဘာလို့လဲဆိုသူဆွမ်းစားနေတော့ကိုနေကြီးဆွဲထားလိုက်တာတဲ့ဆွမ်းစားပြီးတော့လှုပ်လိုက်တော့ညနေ3နာရီထိုးပြီ ရှင်ဥပကုတ်ယဟနာမှာရင်သူမပြောနဲ့ပုရုဇဉ်ဘုန်းကြီးတို့တော့မစားကောင်းဘူးဘယ်နဲ့လုပ်ပါတော့လုံးဝအဓိပ္ပာယ်မရှိတဲ့ဟာတွေနဲ့လုပ်နေကိုယ်ပဲပါလားရှင်သာတိပုတ္တရာရှင်မောက္ကလအဓိကရရှင်သာတိပုတ္တရာရှင်မောက္ကလကိုယ်ကတော့မိုးကြိုးပြင်းပါဒီရတဲ့ရှင်တေဝလိကိုယ်ပဲရင် လာလာပါများတယ်ဆိုတော့ဒါလည်းအတ္တဆွဲပဲရှင်မီလည်းယဟနာရှင်မောက္ကလနဲ့ယဟနာရှင်သာတိပုတ္တရာလည်းယဟနာ လူရန်ပူဇော်ရင်အဲ့ဒီအကျိုးတူရမှာပဲအခုရှင်ဒီဝလိလူမပုံမဲ့ဆိုတာဒါအတ္တဆွဲအများကြီးပဲနော်ဝိပဿနာဓမ္မတွေမူဝါတော့ပေါ်လိုက်တာမဟာကြီးမောကိုဆွန်လွန်ကလေးဝဝေဘူးလည်းဒီဟန်တော်ဒီတဲ့ရင်ခွင်ငါဓမ္မတုဒ္ဓမုံလည်းတော့ရမြင်းစင်းတော့ရနဲပါတကားကြီးကြောတယ်အဲ့ဒီကနိုင်ငံတော်အစိုးရနဲ့နိုင်ငံတော်သံဃာမာနာယကကအဲကြောက်ပုံနဲ့ကြောက်သင်းမောတဲ့ ပြီးတော့ဗာလဲအကြောင်းပန်းနဲ့ပြီးတော့မိုးယိုးတဲ့ပြီးတော့စမ်းကလေးတဲ့ပြီးတော့တန်ကြီးတောင်းတဲ့ပြီးတော့မုံကြီးအရှိရိတ်တာပြီးတော့မိုးကုတ်ဒီဝါဒတွေဟာဘုရားဟောနဲ့မြည်ဘူးဆိုပြီးတော့နိုင်ငံတော်အလောက်ရှုပ်အတ္တဇွဲကြီးကြောင့်အဲ့တော့လောကမှာမဟာရှင်ကြီးမုတ်ကုတ်ကြီးလို့ရှိအောင်ဘုရားနည်းပဲရှိတယ် မှန်လားပါဗျာပြရတဲ့ဌာနမဟာကြီးဌာနမောဂုဌာနတရားဝဲပမာတို့ကံမြင့်ဌာနမှာဟောတယ်ဒါတော့ဌာနတော့ရှိမှန်လားပါဗျာဒီရတော့ဘုရားနိအဲ့ဒါတွေကိုလူတွေကနေပြီးတော့ငါတို့ကဒီလိုမဟာကြီးယောဂီမောဂုယောဂီတို့ကမောဂုမှာတို့ကမဟာစီမဆိုပြီးတော့အတ္တကဆွဲကုန်ပြီဗျာတခါအခုတော့ဘုန်းကြီးတို့ကပြောလိုက်တော့တချို့ကသူတို့ရဲ့နာမည်ပါလာလို့အာဖြူစရာတော့ကမဟာကြီးกว่าတယ်မောဂုတ်တွင်နေတဲ့အတ္တဖြူစင်မဟာကြီးလို့သူတို့အတ္တဆွဲလိုက်ကြ အေးအဲ့ဒါကြောင့်ဒီလိုမလုံးနဲ့အယောင်မဆိုးနဲ့အဖြူရောင်တတ်တက်ကလေးကိုကြည့်ရဓမ္မသူ့ရဲ့ကဘာဝအမှန်ပေါ်တာအပြာအစိမ့်ဝါဆိုးလိုက်ရင်အယောင်ကြောင့်ကြောင်းလဲသွားဒါကြောင့်မဟာစီရောင်မိုးကိုရောင်စွန်းလုံးရောင်ကပိဝဲရောင်ဝီကိုရောင်မလုပ်ပါနဲ့ဌာနတော့ဟုတ်တယ်ရှေ့တရားဟာဒီလိုပဲကြည့်ရမှန်ပါပါအေးအခုတော့ယောဂီကြီးဖိုက်တင်ချားရမယ်ပုံပေါက်တယ်အဲ့ဒါတွေလည်းအတ္တဆွဲပဲနော်အဲ့ဒီအတ္တဆွဲတဲ့ပြင်ဘာဖြစ်လာတော့ အဲအဲ့ဒီမှာတခုခုပေါ့ဗျာဟာလားအာမောဂုကဘယ်လိုမဟာကြီးကဘယ်လိုဆွန်းလုံးကဘယ်လိုလိုပြောလိုက်ရင်အောက်မှာဒီဘုန်းကြီးကငါတို့ဆရာထီးလို့ဘာဘုန်းကြီးလဲဆိုတော့လူဟောကြောင့်ရသသင်္ကန်းဝတ်တန်လာကိုအဲ့ဒီမှာအန်တုလာကြပြစ်မလာကြဘလောက်ကြောက်ဆရာကောင်းအဲ့ဒါအတ္တဆွဲငါဆရာထီးလို့ငါဘုန်းကြီးထီးလို့ငါအကြောင်းထီးလို့ဟုတ်မလားဒါမျိုးမဖြစ်เสียဘူး အာထုတ်တဲ့ဌာနတော့ဟုတ်တယ်မာဇီဌာနမောဂုဌာနဆုံးလဌာနကတိဝဌာနဝိဘူးဌာနမိရတော့ဘုရားနေပဲအဲ့ဒီမိရတတိပဋ္ဌာန်ပေတာနဲ့ကြိုက်ရမယ်အဲတတိပဋ္ဌာန်ပေတာနဲ့မှမကြိုက်ရင်အမှားဘုန်းကြီးတို့အာဟုနိုင်ငံတော်ကဒီဓမ္မအာရမဆုံးဖြတ်တဲ့နေရာမှာအဲ့ဒီပိဋကတော်စာပေနဲ့လောက်တာအဲ့ဒါချိုးကမားတယ်ဆိုတော့ဘုန်းကြီးပိုင်းဆိုင်ရာကတော့ဘုန်းကြီးကြီးဘုန်းကြီးဆိုတာမူမူကြီးချီနေတယ်လေ သိတော့သူတို့ကပြင်ရတယ်လူဓမ္မကတိဟာတွေကမပြင်ဘူးဗျဟာဘာလို့မပြင်တာတော့နိုင်ငံတော်ကဒါဒီမှန်းနေတဲ့အချက်နေရပြင်မလားဆိုတော့ဘယ်နဲ့ပြောတော့ယဟနာကြီးဟောထားတာမပြင်ဘူးဟောအတ္တကဘာကိုထောက်ပြီးတော့ယဟနာလို့ပြောရတာသောတာပန်သောတာပန်ချင်းတဂရဏရဂါချင်းအနာဂါနာဂါချင်းယဟနာယဟနာချင်းအစစ်တူမှသိတာမှန်ပါပါကိုဟာလူကြောင့်ဘဝက ဘုန်းကြီးကပြောရင်ပက်ပက်ဆက်ဆက်ပြောမိမှာတို့လို့မိမထမိန်နဲ့ယောက်ျားဘောင်းမိနဲ့မခွာနိုင်တဲ့ပစိုးထမိန်ဟုတ်တရားဘယ်ဟာယဟန္တာလို့ဘာအရှင်းနဲ့ပြောတာယောအေးအဲ့တော့ဓာတ်တော်ကြားလို့ယဟန္တာဆိုရင်တို့ပိဋကထဲကကြည်ရတဲ့ဘုန်းကြီးရှိလို့ပြန်တော်မူလို့အလုံးလို့ရင်လာခဲ့ငွေ2000ဆင်ရံပေးကြာကြည့်မယ်တထွေး အဲဒီလိုအတ္တဇွဲတွေနဲ့မလွတ်ကြနဲ့ဒါဘုန်းကြီးပုတ်ခတ်နေတာမဟုတ်ဘူးအနစ်နာခံပြောတာအဖြူအောင်တက်တက်ကလေးနဲ့ပြန်ပြီးတော့နှလုံးသွင်းကြည့်ပါဘယ်မလိုက်နဲ့ငါဖေကိုဝဲတာငါမိကိုဝဲတာငါတို့ဝင်ထွက်နေတာငါမပါပါနဲ့ဒါကတော့မိမိတို့အဲလျော်ကံရပြည့်မြတ်ရအနိနာရကြောင်းတဲ့ခြေရာရဟကိုယ်ဝဲရမယ်ဘယ်သူဖြစ်ဖြစ်ဟုတ်မလား အဲ့ဒီငါကြောငါဘုန်းကြီးငါစီကငါခိုင်းဆိုလို့ရှိရင်အဲ့မှာအတ္တဆွဲအတ္တဆွဲရင်လူတို့ကြောင့်ကတန်ခါတစ်ပါးကိုပြမရဲတဲ့စိတ်ရှိတာဘယ်လိုလုပ်မလဲဒါကြတော့ကိုင်းမြောက်ဒါကြောင့်ဟိန္ဒူခရစ်ယာန်အစ္စလာမ်ဟောဒီဝါဒကအတ္တဝါဒဘုန်းကြီးတို့ဘုရားဘာသာအနတ္တဝါဒအခုတော့တို့ဘုရားဘာသာတွေကကအတ္တကြီးပဲဟာဒေါနာဘာဘုရားမလို့ပါဘူးတဲ့ဒေါနာစနိနာနထကွမ်းမို့တဲ့သွားရောပဲ အေးအဲ့လိုဟာတွေနဲ့အများကြီးအများကြီးဒုပရိဒပြောမကုန်မောင်တော့3000ပဲသင်လေးပါရှင်လေးပါမရှိဘူးဒုရပါလားသင်ပြီးတဲ့ပုဂ္ဂိုလ်ဘယ်တော့မှပြန်မရှင်စကောင်းဘူးအဲ့ဒါဒီနဲ့ဒုပရိယဟောလောက်နေတာအဲ့ဒါဘုန်းကြီးတို့ပြုမြုံမှာဆိုရင်အခုဒီသေတဲ့ဆရာတော်ကြီးရဲ့မေတ္တာကိုခံယူနေတော့ねဘယ်နဲ့လုပ်မေတ္တာရဲ့သဘောကသေသူကိုလည်းပို့လို့မရဘူးသူပင်ရောက်လို့ရောက်မှမတည်ပဲနဲ့ပဲဟုတ်မလား မုန်းသူလည်းမေတ္တာပွားလို့မရဘူးချစ်လွန်းသူလည်းမေတ္တာစပွားလို့မရဘူးမိမိမိမိပြီးတော့မိမိတော့ဆရာသမားမိဘပြီးတော့ချစ်သူမုန်းသူတစ်ဖြည်းဖြည်းလေးနဲ့မေတ္တာဟာပွားရတာအခုတော့6နာရီထိုးရင်းနဲ့ဆရာတော်ကြီးမေတ္တာခံယူတော့မယ်ဟိုကသေးနေပြီရှိသေးတယ်တချို့ကြတော့ကိုယ်ဝတဲ့ဆရာကိုအတ္တဆွဲတော့ပေါ့လေခံယူပါလိတော့ပြောမပြတော့ပါဘူးအမဲတဲ့ဆရာတော်ကြီးရဲ့အားတဲ့တပည့်တော်တို့အပေါ်မှာသိပြီးတော့ ဟိုဘာလို့ယုံကြည်တယ်အားထားတယ်ခင်လည်းမင်းနဲ့ပေါ့ပြန်တော်မူသွားတာ3 3လရှိပြီတဲ့တတိတော့ပွဲကြတော့လေတဲ့ဆရာတော်ကြီးကလက်ပြအဖြစ်နဲ့လာတာသိရောလက်ပြဆိုတိရစ္ဆာန်ဂုံတော့တင်လိုက်တာဒါပေမဲ့ဂုံချသွားပြီသူစကားသူဘယ်ရောက်မှမသိတော့ဒါမျိုးတွေလည်းတို့လူတွေရှိတတ်တယ်အဲအတ္တဆွဲပဲဒါလေးတွေကြိထားရနော် လူဟောကြောင့်ဖြစ်နေပြီမိမသမိန်ဘုံယောက်ျားသမိန်ဘုံရမရှိနိုင်တော့ဘယ်ပုဂ္ဂိုလ်ယဟနာဘယ်ပုဂ္ဂိုလ်ယဟနာဘာလဲဆုံးဖြတ်တာသူအရှင်းမိမဆုံးဖြတ်လို့ရတာဒါကြောင့်ယဟနာကိုပုရုဇဉ်ထင်ပုရုဇဉ်ကိုယဟနာထင်အပြစ်တူတူပဲဒါကြောင့်လူတကာရမတွေအေးရိုးရိုးချင်းမိမိညာမှန်တာလို့ဟုတ်တာပြောတာဟာအကောင်းဆုံးပဲဒါကြောင့်ဘုရားတရားတန်ခါကိုရှိသမျှစိတ်အားလုံးနဲ့ကိုခိုထားရမယ် ရားကိုခွင့်ရသူဟောတဲ့တရားဝိဒကသုံးပုံကတရားအဲ့ဒီတရားကိုယုံရင်တန်ခါဝိဒကသုံးပုံကိုဘယ်သူစောင့်နေရဒါတို့လူတွေကတရားလက်ထက်တရားသာသနာရောက်လို့ဤလူပြီးသူတော်မသိလက်ထက်ထိုးထက်လို့ဘာလုံးကြတာအေးမဟုတ်ကဟုတ်ကနဲ့ဟိုတချင်းကြီးဆရာတွေကလည်းပဲရားကြီးရမကြီးအကုန်လုံးဟိုကဆွဲတယ်ဒီကဆွဲတယ်တရားသာသနာရောက်လို့ဤလူပြီးနဲ့လို့ကုန်ရောဗျာ အေးအဲ့ဒါဘုန်းကြီးတို့သောဝနသုတ်တံဆိုတာမြတ်စွာဘုရားကလေးလေးကြီးကဘာတသိသူပါရမီဖြည့်ဖြစ်ပြီးတော့ဒီသာသနာနှစ်9000ဒါပေမဲ့သူ့တကူတော်နဲ့နဲ့လုံးဝနေလုပ်လို့မရဘုရားက45နှစ်ပဲရှိအဲ့တော့နောက်ဆက်ဘဝဆောင်ရွက်မဲ့တန်ဃာသာမရှိရင်ဒီသာသနာ45နှစ်နဲ့ကွဲမယ်ဒါကြောင့်တန်ဃာတော်ကိုလည်းအားကိုးပြီးတော့မှမြတ်စွာဘုရားကလေးလေးကြီးကဘာတသိပါရမီဖြည့်ပြီးတော့ဒီတန်ဃာတော်လက်ထဲကိုလည်းပဲထားရတာ အဲသူတို့လူတွေကတန်ခါရီကဝေငှပေးတာကိုမလို့ကျင်တဲ့သူသားတတိလက်ထဲထိုးထဲတရားလက်ထဲထိုးထဲနဲ့ဘာလို့ကြတာခေါင်းဆောင်ကြတာကိုယ်လက်ထဲကိုယ်ဆောင်ရမယ်သာသနာကိုဟိုလူလက်ထဲထိုးထဲဒီလူလက်ထဲထိုးထဲနဲ့ရှောက်မလုပ်ပါနဲ့ရသော်ဘုရားကလေတတရောမေဘိကွေဝိယတဝိနိတဝိတာရဘௌတုတဓမ္မတရာတံသောပင်ဒီတဲ့ ရသော်ဘုရားကဒီလေးသိကြီးကဘာတသိကြပါရမီကျော်ကြီးကိုတည်ထောင်ခဲ့သာရဏတော်ကြီးထားပြီးတော့မှယဟန်ယောက်ျားယဟန်ယောက်ျားဆိုရင်ဖြင့်ယဟန်သားမင်းယဟန်မိန်းမလို့ဆိုတဲ့ဖြင့်ဒီလားရှင်အမျိုးသားအမျိုးသမီးအဖွဲ့ကြီးလေးဦးဖွဲ့ပြီးတော့ဘုရားပေးထားခဲ့အဲဒီမှာမူဝါဒစည်းကမ်းနဲ့ပရိယပฏิပါပฏิဝေဒဒီစည်းကမ်းနဲ့အညီပေးထားတာကိုတို့လူတွေအဲ့ဒီစည်းကမ်းမလိုက်နိုင်တော့ဟိုတရားမင်းလက်ထက်ထက် ကိုသူရသတိလက်ထဲထဲဘာလို့ရတာတန်ဝန်လွှဲရှောင်နေကြတာအဲ့ဒါလေအထုသတိရှိဖို့လိုပါတယ်မှန်ရလားမှန်ပါပါတိုင်းတော်ပြီဆိုမြတ်ဖရာကိုမြတ်ဖရာကိုအာထာခိုအာထာခိုជីយោជីကပါဤဖရာជីយោជីကပါဤဖရာမြတ်တရားကိုမြတ် တက်လွန်ကောင်းဆိုတဲ့ဇဂဘုံလုံးခလုတ်တိအမိတအရေးကြီးသွေးနီးမှဆိုတဲ့စကားလို့ဘုရားတရားတန်ခါကတရိယာဘူးအခုတော့ဒုဗုဒ္ဓဘာသာတွေကခလုတ်တိုက်လို့ဘာလို့ရှင်မပြင်းသွားပြီးနတ်ကြတော့ဗိရိယခိုက်ကြဝိတ္တဘိုးတော့ဘာရဲ့သိတိသွားရဘုရားတရားတန်ခါကြောခိုင်းတယ်နတ်ရှင်တွေစောင်းနတ်နတ်ကနာတွေပြီးနတ်ပွဲတွေကလို့ဘုန်းကြီးတွေနားကွဲတော့မယ်ဘာသာရေးခေါင်းဆောင်အေးအခြားဘာသာဝင်များက ကိုယ့်ဘာသာခေါင်းဆောင်စကားကိုနားလေနားထောင်တလဥဝန်ဆောင်ရမယ်စောင်းတယ်ကြီးပေါ်မှာစားရမယ်စားတယ်လေလီသားမှာစားရမယ်တွင်တွက်ကျက်ကားတိုက်ဒီတိုင်းပေမခံမှုအပြေးတော်လာလေရှိတယ်မာရမဏနောက်ကဘာသာကြီးခေါင်းဆောင်စကားလိုက်လာတို့ဘုရားဘာသာကြီးကကြည့်ပါလားဘုန်းကြီးညနေကျော်ဟမ်ညနေပြောင်းတိုက်ပြီးတော့နာယုတ်တွေနတ်ကနာတွေကိုင်း ရေတကုံကကုန်းတော်မှာသွားယူရလားဘုရားဖွင့်ပေးပြီးတော့ဟိုဘိုးဘိုးကြီးရှိခိုးရတာဟိုနားရုပ်ရှိခိုးရတာဟိုသစ်ပင်ရှိခိုးရတာ ਨੇ ဘာလို့ ਆ လဲတိတ်ရုပ်ပြက်ဆင်းပြက်နိုင်လွန်းလာပြီဘုန်းကြီးတို့ကရှိခိုးခံရင်လို့မဟုတ်ဘူးဘာသာခံယူချက်မှန်မို့မှန်ပါပါဘုရားအေးအဲ့ဒါကြောင့်တရားပွဲတွေအကြိမ်ကြိမ်ကျင်းပါလားမှန်ပါပါဘုရားအပြီးတော့မဟုတ်ဘူးလားအုံဖွအုံဖွလာပြီအုံအုံဘာအုံလာလဲနေမေကြီးအုံ သဘောပေါက်မလားသဘောပေါက်ပါဘူးဟောပေါက်ပါပြီဘာပေါက်မှမသိဘူးအဲလိုပြောပါလားသဘောပေါက်မလားသဘောပေါက်ရင်ဆိုမြတ်ဖရာကိုမြတ် အေးအဲ့ဒါဘုရားတရားသနာတစုံတော်ခုကိစ္စကြုံလာရင်ဒါပဲမှန်ပါပါဘုရားအသက်ထေရှားကာလတုန်းကဖြစ်ရကလေးတစ်ခုပြောဒီတရဏဂုံနဲ့ပတ်သက်လို့ပြီးမှပြန်ပြောရင်နားမလည်မှဆိုလို့ဗိမလာရမင်းကြီးကုသိုလ်တော်ပြုတဲ့ဘဝချားတဲ့ကျွေးမျိုးများသေသွားတဲ့ကျွေးမျိုးများ ဖိတ်ခေါ်ခြင်း အမြဝေခြင်းမပြုဘူးအဲ့တော့အနစ်နဲ့လာလာက စောင့်ညောင်းငန်းကားတင်ရတဲ့ဘဝချားတဲ့ဆွေမျိုးများကမခံမရနိုင်ဖြစ်ပြီးတော့ရွှေနန်းတော်ကြီးကြောက်ကြရအစင်အတန်အနတ်တွေလွှတ်လိုက်အဲ့တော့ဗိမလာကမင်းကြီးကြီးကြီးကျက်တဲ့နဲ့အလုံးမြင်ရကြားရနာရတာတွေကတော့မကောင်းတာတွေပါလားငါအတွက်ဆူယုနမိတ်လေးလားဒိုင်းမိပြည်သားအတွက်ဆူယုနမိတ်လေးလားအဲ့လိုပြီးတဲ့အခါကျတော့ဒီဟောအာဘုရားရှိတယ်ငါဘုရားအာကိုတယ်ယုံကြည်တယ် ငါအားကိုးတဲ့ဘုရားကိုလက်ပြန်သွားမေးမယ်ဘုရားရဲ့အဆုံးအမတိုင်ငါလိုက်နာကျင့်သုံးမယ်မနေ့ကသွားညသွားဘုရားတပည့်တော်ညာကဒီလိုပဲမကောင်းတဲ့အရှင်အမအနတ်နေရတယ်ဘုရားတပည့်တော်အတွက်ရှုကျိုးနမိတ်လေးလားတိုင်းလူပြည်သားအတွက်ရှုကျိုးနမိတ်လေးလားညသောဘုရားကရွှေညံတော်နဲ့ကြည်လိုက်တော့တခါကြီးအတွက်ရှုကျိုးနမိတ်လည်းမဟုတ်ဘူးတိုင်းလူပြည်သားအတွက်ရှုကျိုးနမိတ်လည်းမဟုတ်ဘူးတဲ့ ဒကာကြီးရဲ့အတိတ်ဘဝဘဝရှင်မျိုးတော်တဲ့ပုဂ္ဂိုလ်များက ဖိတ်ခေါ်ခြင်းအမျှဝေခြင်းမပြုလို့တတိယဖို့ရဒိဋ္ဌိမိတ်ပြတာဟာတပည့်တော့ဘာလို့ရမလဲရေကိုလူပါအစာကိုလူပါအဝတ်ထဲကိုလူပါထိဖနရင်ကိုလူပါဆောက်ဦးလူပြီးတော့မျှဝေပါသူအဲ့ဒါလောက်တာပြီးရောမှန်ပါဗျကောင်းပြီအဲ့ဒီဖေရတတ်တော်တိရခါလိုက်အင်္ဂါအကာတိတိုင်းမကရတိုင်းအဲကာတိတိုင်းကောသလတိုင်းနှစ်တိုင်းနှစ်ပြီးရှင်ဘယင်ကောသလ ဒုသနာဘောဆိုတဲ့အတန်ကြီးလေးမျိုးနဲ့ကောသလအိမ်မဲ့16မဲ16ခုဆိုတာကြားဘူးကြမှာပါအဲသူလည်းပဲအဲ့ဒါမျိုးဖြစ်လာဖြစ်လာတော့လန့်ဖြတ်လို့ပြီဟာဒုသနာသောအတန်ကြီးလေးကလည်းဘာမှမသိဘူးကြောက်ချရာဆုရှနဲ့ကြောမန်အော်ကြီးလေးနဲ့အိမ်မဲ့16မျိုးကလည်းပဲဟာရင်တုံစရာသဲပွန်စရာဥလိုက်စရာကြီးငါအတွက်ဆိုယုံနမိတ်လေးလားတိုက်မိပြည်သားအတွက်ဆိုယုံနမိတ်လေးလား ဝေခွဲမရတော့ဟောဗိမလာရမင်းကဘုရားတဝါရမှာသောတာပန်အဆင့်တန်ရောအထုတ်တာအဲ့ဒါကြောင့်ဘုရားကိုသွားတရိယကောသလမင်းကြတော့ဘုရားကိုမလိုက်ဖေးမြက်ကန်းယုံကြည်မှုနာမကြီးလို့ရေပန်းသားလို့သာယုံကြည်တာဘုရားရဲ့တရားကိုထိထိရောက်ရောက်ကျင့်သုံးမထားတော့ဘုရားသတိမရတော့ဘိနေရှင်ကပုံနဲ့ပြပုံနဲ့ညော်ဒီခေါ်မေး ဟာညာကဒီလိုပဲကွာငါအတိတ်နမိတ်တွေမြင်ရကြားရဘယ်လိုလဲဟဲ့အိမ်တော်မမှုရှိပွားကြီးနဲ့လူတွေပဲဗျတယောက်တယောက်မင်းငော့ပြီးတော့ဟင်အတန်တိတ်တခါတည်းပဲတိုင်မြင်လိုက်ပြီးတော့အာကြောက်ကြရကုန်လားဗါရဖရာဖရာဖရာရှင်မင်းကြီးရှင်မင်းတရားတွေရောတိုင်ပြီးတာတွေရောစိုးရိမ်ရပါဗျာဂျူသွားဂျူနေကျက်ခတ်ဒါကကျဲတော့တက်ရောက်ဘာညာအကုန်လုံးဖြဲချောက်တော့တာကြောက်တာဗောအကြောက်တရားနဲ့ချောက်တော့ အဲ့လိုကြတော့ဟာမောင်မင်းများဒီလိုဆိုဘယ်လိုလုပ်ကြမလို့ရရရာကုန်းမင်းလုံးတောင်ပြောက်ပါလေဘုရားရရရာကုန်းမင်းလုံးတောင်ပြောက်ပါလေဘုရားခိုင်းတာပဲမောင်မင်းတို့ရေဒီလေးကငါလွတ်အောင်ကြည်တာလောက်ကြပြီတော့လို့အမိန်လည်းရရောဘာပြောကောင်းမလဲစီမံခိန်းနဲ့စားပေါက်ခွန်လိုက်ကြမပါလေစီမံခိန်းနဲ့စားပေါက်ထွန်လိုက်ကြတာလေ ဘုန်းကြီးရဲ့အမိန်နဲ့ရရောမြို့တဲ့ရွာတဲ့ကကိုမတဲတဲ့လူအမိန်အမိန်အမိန်ဆိုပြီးတော့ရှင်နေမြင်းနေကြွဲတွေနွားတွေအကုန်လုံးသဘာတတရှင်တရားမြင်းတရားကြွားတရားနွားတရားစိတ်တရားသောတရားလဲချောင်းတွေနဲ့ရင့်နှပ်ပူဇော်မယ်ဆိုပြီးအကုန်ဆွဲတာပဲကြောက်စီရနော်အမိတ်ဆိုတာကြီးကဘာမှလည်းမသိညာမှလည်းမသိပဲနဲ့ဟင်အေးအဲ့လိုဆိုပြီးတော့နိုင်ရင်မြင်တခါတည်းပဲဟာအကောင်မလောင်းလေးကသင်မဲ့ဖေးတာညောင်း ယုံရဩကြဟစ်ကြပွက်လောကူညံနေတာအဲ့တော့ဘုရားရဲ့တပည့်မှတရားအထုတ်ထားတဲ့မာမာလိကာဒေဝီမိဖုရားကြီးကကိုကောသလနိုင်ရင်လည်းရှင်နေလေးလေဟလားကျွဲတွေနွားတွေစိတ်တွေသိုးတွေနဲ့ဘယ်ဟာတော့ကျင်းကြနေပါလားယုံရဆန္ဒတွေဩကြဟစ်ကြအတန်ဒီစုပညာလို့ဘာဖြစ်တာတော့ဘာဖြစ်ရမှလဲမာလိကာရဲ့ညကငါဒုသတန်သောအသာဇိုးကြီးနဲ့အိမ်မက်ဆို16မျိုးမဲ့လို့ ပေါင်းတော်ပညာရှိများကသဗ္ဗတတရှင်တရားမြင်တရားနွားတရားစိတ်တရားသောတရားအဲ့ဒါလက်ချောင်းသွေးနဲ့ရင့်နှပ်ပူဇော်ရမယ်ဆိုလို့ဒါတွေယူထားတာအဲ့ဒီမှာလင်မယားချင်းဆိုတော့ကောသလပင်ပိုက်တွင်းရောဆွဲနေလိုက်တော်အစားပုတ်တာပဲအဖတ်တင်တယ်တော်မကြိုင်ရန်ဆောင်မနေနဲ့တော့တိုင်းပြည်သားတွေကပြောနေပြီတဲ့အစားပုတ်တယ် ဟုတ်တယ်ဘုရားထံသွားတဲ့တော့မှအဲ့ဒါအစားပုတ်လို့မြတ်စွာဘုရားတရားဟောတော့မှသမင်းတစ်လုံးတစ်လုံးတစ်လုံးနဲ့လျှော့သွားတယ်ဆန္ဒသိတ်ချက်ကုန်တယ်တဲ့ကောစိတ်ကတကောင်းစားကုန်တဲ့ရုပ်သူရသားကြီးကပြောတာကကောသလဘုရင်သွားကောင်းတယ်ပင်လန်းမောကကြောက်ခဲရင်တော့ဝါပြီကတ္တရာကြီးလည်းမျိုးပြစ်ထားပဲဟမ်အစားပုတ်တော်အစားပုတ်တာပဲဘာပြောကောင်းမလို့ဒိဋ္ဌိတွေကထိုးတဲ့ငွေတသိန်းဘုရားမုရှိတန်ဃာဒီနာចောင်းဆောင်ရအောင်ဆိုပြီးကောသလဘုရင်လက်ထိုးတာဆောင်းတာပဲ တရုတ်ကြကပုံလို့စွားပါရင်စားမှာပဲဗမာပြည်ကမဟုတ်ပါဘူးတရုတ်ပြည်ကတော့ရလူတိတရားရောင်းလားအဘာလုံးမညာလို့ပဲငွေတွေခွဲဘာမှအကောင်းတူမပေါ်ဘူးပြောင်းသွားပြန်တော့ရတရားလားဘာလို့မညာလို့ပဲငွေတွေခွဲဘာမှအကောင်းတူမပေါ်ဘူးပြောင်းသွားပြန်ဒီလိုဆိုတော့အဲ့ဒီကတရုတ်ကြီးကစိတ်ပြက်လာတယ်စိတ်ပြက်လာတော့ညင်းယူတော့နောက်တစ်ယောက်ပြောင်းလာတော့ဟဲ့မင်းဒီလူကြီးကမစားဘူးလေကွာ ဟင်ဒီကြီးကမယုံဘူးခါပါများလားမစားဘူးလေကွာဟေးနေပါအောင်ကွာမင်းတို့လူကစွားမပါဘူးလားဟာငါလူကလူပဲစွားပါတာပေါ့မင်းတို့ဘယ်လိုပြောပြောစွားပါစွားမှာပါပဲကွာတဲ့တရုတ်ပြည်ကဇကမုံမှာအဟုဘောဒလဘင်ကြီးကလည်းစွားပါတော့စားတာပေါ့ဟမ်ပိုက်တင်းရောထွားလိမ့်နဲ့တော်အစားပေါက်တာပဲဖတ်တယ်နေရာတကတော့စီမံကိန်းနဲ့စားမုတ်ခင်မို့ကြီးပဲတော်လုပ်နေတယ်ဟင် အိမ်တော်ဘာမှရှိပွားတဲ့လူတွေပြောတဲ့စကားတော့ဘုရားဟောတဲ့မှန်ရမှာအာမဘာမုဒ္ဒသဗ္ဗညုဘွဲကဘုရားရှိတယ်လာသူပြီးဘုရားထံသွားမယ်အဲ့တော့ဘုရားကရှင်ရတော်နဲ့ကြည်လိုက်တော့ဒကာကြီးအတွက်လည်းကောင်းကျိုးဆိုပြမဟုတ်ဘူးတိုင်းပြည်သားအတွက်လည်းမဟုတ်ဘူးအမှန်တော့ဒီကောလလအိမ်နဲ့16မဲနဲ့အညီတရားစုဖြစ်ရဆိုရတော့ဖြစ်မယ်သို့တော့ဒကာကြီးလက်ထက်လည်းမဖြစ်သေးဘူးငါဘုရားလက်ထက်လည်းမဖြစ်သေးဘူးအဲ့ဒီကြတော့မှဘုရားကဲလိုက်လို့ရှင်ကြီးကျွမ်းသွားတွေက ကြီးသွားတယ်ဗျာဘလောက်ကြောက်เสียရကောင်းအေးဝါရတကူအမပြင်းမြင်တော့အဲ့ဒါဒုဒကာရမများတတိရတာဒုလူရိယဒီမှာကားတက်ပြီးလက်ကျိုးပြီးပြီးတော့မှဗိနေဆရာကြီးသွားပြီးတော့ရရရာချီတော့ဒီကအကျိုးကြီးကပြန်ကောင်းပါလားဒီလိုဆိုဆရာဝန်ကြီးရိုက်သက်ပြီးရုံရှိရတယ်ဆရာကျော်ကြီးကသတ်ပလိုက်မလွန်တော့ဘူးရရရာချီလိုက်လေအဲ့ဒါဒီပဲ ဒီမှာလည်းအစိုးရလက်ကျိုးချီပြခံပြီးပြီးမှရေရရာသွားချီလို့ကတော့ပြောရတာအာနာတယ်မိအေးအဲ့ဒါပဲဗျာအဲ့တော့ဩငါမကောင်းကျိုးတော့ဖြစ်လာပြီဒါတချင်းချင်းကမကောင်းတဲ့အကြောင်းကြောင့်ဖြစ်တယ်အဲ့တော့အခုကစနောင်ကောင်းအောင်ငါကာယကဝစီကမနောကထိမ့်နေမယ်ပြီးပြီဘုသူထာမဒုဒုစရာမလိုဘူးဘာရေရရာမချေရရာမလိုပါဘူး ဟုတ်ပလားဟာအခုကဘုရားခြေသွားရရိယာခြေတာနဲ့ပြီးရောအခုနေ့လည်းကြောင်တော်ကြီးဘုရားမိထွန်းတာဒါရရိယာခြေနေရညာကြီးတော်ဆောင်းပါကြီးဘုရားရည်လေးလောင်းနေရရရိယာခြေနေရဘယ်လောက်များအယုတ်ဆိုးလဲလို့အေးအဲ့ဒါရှေတော်ကောင်မယားကိုသွားကြည့်ဒါအတိကရကဘာမှာဝင်ဆန့်နေတာမှန်ရလားအဲ့ဒါဒီပြန်ပြီးထိမ့်မင်းညာအဲ့တော့ဘုရားတရားတန်ခါမယုတ်ကြည် ရှားပြီးတော့အဲသူမြတ်ပစ္စဖျားမှာလမ်းဆုံးပြီးတော့ဝါဒမားတွေဖြစ်တတ်တယ်ဗျာမှန်ပါပါဗျာဒါအခုကြည့်ပါလားဟုတ်ပလိတ်မွေဖျားဟုတ်မင်းဘူးငကဝက်တောင်လာမွေဖျားဘကိုးမွေပဲတော့ဖျားရန်ကုန်ကြောက်တော်ကြီးသွားကြည့်တွေ့တယ်မလားဘာတွေ့ဘာမိုးကြီးတွေ့နေပြီပလိတ်လက်တော်ရသွားတွေ့မွေဖျားအဲ့တော့အချို့နေရာမှာ မြေကိုဘိန်းရွေ့ပြီးတော့ဘုရားကောင်းကိုတင်ထားကြတယ်ဘုရားအဓိပတိလူထက်မြတ်နတ်တက်တာမြမာတဲ့မြတ်တဲ့ပုဂ္ဂိုလ်မလားအဲ့ဒါတရိစ္ဆာကဘုရားကောင်းမောရောက်နေပြီဗျသူကဘိန်းရွေ့ထားတော့၄၅ရက်မိတ်နေတော့ချီးယိုခြင်းဘုရားပေါ်ယူချသိပေါက်ခြင်းတော့ဘုရားပေါ်ပေါက်ချတယ်ဘယ်လိုလုပ်တို့ဘုရားတရိစ္ဆာရင်ချီးယိုပါသိပေါက်ပါဖြစ်သွားဒါကောဩဝါဒသရိယာတွေကလည်းဘာမှမပြောဘူးဘုရားလည်းကြီးတယ်ဘုရားလူကြီးအစုပ်ပြတ်တွေကလည်းပဲထုတ်နေတာပြီ ဒီတဲ့ဗုဒ္ဓဘာသာဆိုတဲ့လူတွေတရားမှဝင်မပြောဘူးတောင်းမဲ့နေကြအဲ့တော့ဘယ်တိအောင်ဖြစ်လာတော့ဆိုတော့ဗျိုင်းနာတာတောင်မှဘုန်းကြီးပေါ်ဗျိုင်းနာရင်ရွှေဘုန်းကြီးဗျိုင်းနာတယ်လို့ပြောပေါ့ဗျာအခုတော့ရွှေဗျိုင်းနာကိုတော့တရိษံကမှရွှေတက်မရတာဘုန်းကြီးပေါ်ကြီးနာရင်လည်းရွှေဘုန်းကြီးကြီးနာတယ်လို့ပြောပါလားအခုရွှေကြီးနာကိုတော့ဟောတရိษံဂုံပြုနေကြကောင်းပြီသူများသူများပေါ်နားလို့ဂုံရှိရင် ဒုဗဟိတကိုယ်တိုင်ခံစားရအောင်နီးပေးလိုက်မယ်တေချာမှတ်ထားနော်အိမ်သာသွားပြီးအီအီမကုန်ခဲ့နဲ့တကူလုံးရင်ကောင်းနေနားလို့ရွှေရင်အောင်မဲတော့ကြီးတရိษံနေအောင်လိုက်ပါလိမ့်မယ်ဘယ်နဲ့တရိษံနားရနဲ့ဘုံကြည့်ရမယ်ပါပြလူရဲ့ဘုံကနေလည်းကပြစ်ကုန်ပြီဈေးရောက်ကောင်းအောင်ဆိုပြီးတော့ဈေးကွက်တရိษံနေဆွမ်းနေကြတယ်အခုတော့ခေပြောင်းသွားပြီ ကြောင်ရုပ်ကလေးတွေခေါင်းဆောင်တာကခွေးရုပ်အဲကျော်ဘောဤကဝက်ရုပ်မိန်းကလေးတွေစီးတာကမွေစင်းကောင်းဖနာဆောင်းတာကဘဲကောင်းရောက်ထိဘာကြံတော့မင်းတို့ဗုဒ္ဓဘာသာကြီးတရိษံကိုးကွယ်တာလားလို့မေးရင်ဘယ်လိုလိမ်မလဲဟောဟာရစကလုံးရှာတာနေရတကာကောင်တရိษံနေကြီးပဲမှန်ရလားအဲ့ဒါဘုရားတရားတန်ခါပေါ်ယုံကြည်ခြင်းနဲ့တော့အလွဲလွဲအမှားနဲ့ ဘာသာကြီးရမ်းချီပန်းကုန်တာပဲဗျာအခုဒီဘုရားလက်တဲ့တတော်တရားကာတိတိုင်းကောသလတိုင်းနှစ်တိုင်းနှစ်ပြည့်ခြင်းဘယင်ဗိမ္မာရအင်းအာအင်္ဂါတိုင်းမကရာတိုင်းနှစ်တိုင်းနှစ်ပြည့်ခြင်းဘယင်ဗိမ္မာရကာတိတိုင်းကောသလတိုင်းနှစ်တိုင်းနှစ်ပြည့်ခြင်းဘယင်ကောသလတတော်ထင်ရှားမှာအကြောင်းအရာတာကွဲတယ်ဖြစ်ရတူတွေမှာကြည့်ယူဆမှုလွဲကုန်လို့ဘုရားကယ်လိုက်လို့တတ္တဝါပေါင်းများစွာအသက်ချမ်းသာသွားတာမှားရလားမှန်ပါ အဲ့ဒါတို့တရားဓမ္မတွေတတိထာအများကြီးအများကြီးနော်အေးကိုင်းတော်ပါပြီဒါကြောင့်မြတ်ဖရာကိုမြတ်ဖရာ ကျုံလာယဟန်ပညာရှင်လူပညာရှင်တွေရှိပါတယ်ပြိဿမိပါစုံစမ်းပါစိကပ်ပါပြီးတော့စာပေလည်းကြည့်ဖို့ဓမ္မရံဒီဓမ္မယရဏဗုဒ္ဓဓမ္မဓမ္မပြုရမြမင်္ဂလာမင်္ဂလာမောင်မြတ်ပါရကိုအပမာဒတကယ်ဘာသာရေးအစစ်အမှန်ရေးတဲ့စာသာခဏမြန်မာပြည်မှာဘာသာရေးစာသော30ကျော်လောက်ရှိတယ်ဒါပေမဲ့အစစ်အမှန်ရေးတာကနည်းတယ်အုံဖဆိုပြီးဟိုဘုရားကဘာဒီဘုရားကဘာနဲ့ဆိုပြီးရှောင်းလို့နေကြတာလေ ဟိန္ဒူရဲ့အငွေ့အသက်မကင်းသေးဘူးအဲအဲ့ဒါလေးတွေအထူးသတိရှိကြပါသေးကြာရင်တို့ဘုရားဘာသာပျောက်သွားမယ်နော်ဗမာပြည်မှာဟိန္ဒူကလာပြကြီးကုန်းတွေအများကြီးခရိယန်ချက်တွေမရင်မတွက်နိုင်အောင်ရှိအဲအစ္စလာမ်ရဲ့အာဗလီတွေက3215လုံးရှိနေပြီမြန်မာပြည်နောက်ဆုံးစာဆောင်အရတဖြည်းဖြည်းနဲ့ဆိုပြီးတော့ ဒုဗမာတွေရဲ့ဘာသာအပေါ်ခံယူချက်ပြော့ညံ့တဲ့အခါမှာဘာသာချားတွေကဝင်ဝင်ပြီးတော့နေရာယူသွားကြပြီ။တနည်းကကလေးမျိုးဘုန်းကြီးတို့တရားတရားဟောတယ်။ဆရာမတယောက်ကသူတို့ခရစ်ယာန်နေနဲ့ပဲသွားလာနေရတယ်ပေါ့လေ။အဲသူတို့ကမေးတယ်တဲ့။အာအလုံးမှန်သမျှသာဝရဘုရားကဖန်ပြင်းပေးတာပါလို့ပြောတယ်တဲ့။တပည့်တော်မကကိုဘုရားဘာသာပဲကဘာမှမပြောနိုင်ဘူး။သေလိုက်လို့ပြောလိုက်။ကိုဘာသာအကြောင်းမှမလေ့လာပဲ ကိုယ်ဘာသာအကြောင်းလေ့လာတာဟုတ်တယ်မဟုတ်လားအဲအဲ့ဒါပဲအဲ့တော့ဒီဟာလဲတစ်ချိန်ရရှိတယ်ဘုရားလက်ထက်ကသူပါလူလေသူကပုံနာဟိန္ဒူပဲပြောကြစို့ဘုရားဗုဒ္ဓဘာသာအဲ့ဒီမှာဝါဒမတူဘူးသူ့ဘကြီးကအင်မတန်နှမျောတေသွားတော့သားကိုဆွဲပြီးတော့သားနဲ့ပြည့်ကြီးဆွဲပြီးတော့အဲ့ဒီအိမ်မှာခွေးပိတ်တာကြီးဖြစ်နေဘုရားကမျိုးကြတဲ့သူ့ဘလူလေသူ့ကိုပြုပြင်ရင်းတယ် တိမ့်သိနေတာအဲ့တော့အဲ့ဒီတဲ့ဘုန်းကြီးတို့တောတိယဆိုတဲ့ပုံသားကြီးအာခွေးပြစ်နေတော့ဘဝချင်းကလည်းနီးနာတဲ့အတွက်ဒါကြောင့်သူ့ဘလူလင်ငါဒီခွေးကြီးကိုသူနဲ့သူအိတ်တယ်သူစားတယ်လို့စားတယ်ဟောအဲ့လိုနဲ့သူ့ဘလူလင်မရှိခိုက်ဘုရားကအိမ်ရှိသွားဆွမ်းရအိမ်ရှိသွားဆွမ်းရတော့ခွေးကြီးကဘုက္ကာရံကရောတိ ဘောဂရာဟောဝဟောဝဆိုတဲ့အတန်ကိုကရောတိပြုအတိတ်ကရှင်ကြီးကောဓမမလားနဲ့ရှင်ကြီးကောဓမမလားနဲ့မာလွတ်တာမဲလွတ်တာဟောက်လွတ်တာကျင်းလွတ်အဲ့တော့ဘုရားကပြောလိုက်လေဟေ့တောထေယမင်းလူဘဝတုန်းကလည်းပဲအလူကံပုံကိုယ်တွေပေါ့သရာကြည်ပြုထူထမ်းငယ်ခြင်းမရှိမမဲငောင်းငမ်းမိလွတ်တယ်အခုခွေးဘဝဖြစ်တော့လေမင်းဒီအချစ်မပြောက်သေးဘူးလားဒီလိုသာချက်တိုင်းနေသွားရင်မင်းငရဲရောက်လိမ့်မယ် အဲ့လိုပြောတော့ခွေးကြီးဟာငါအကြောင်းတော့ရှင်ခေါရမသိသွားပြီဆိုပြီးတော့အမီးကြီးကုတ်နေရကြီးကုတ်ပြီးတော့ပြာပုံနဲ့သွားပြီဘယ်လိုမှသူ့ဘလူရဲ့အိယာပေါ်တင်လို့မရညာနဲ့ဘုရားလည်းကြွသွားနောက်သူ့ဘလူလည်းပြန်လာအေးအဲ့တော့ကိုယ်အိမ်ကိုလူလာပြီးဘာသာချာလူတယောက်ကပြောရပါမလားဆိုတော့ဒေါသထွက်တာအတ္တဆွဲကိုဘာသာဆိုတာဘာမှမဟုတ်ပါအယူဝါဒအဲ့ဒါကိုငါဘာသာထိခိုက်ရမို့လားဆိုပြီးအတ္တဆွဲကြီးဟာ အာတတိကလေးသူကဟောဥပိကလုံးနဲ့ခေါရမဆိုတဲ့ရဟန်းကြီးကသစ်အိမ်လာပြီးတော့အဲ့ဒီခွေးကြီးကိုသစ်အဖေနာမည်နဲ့တောတရားလို့ပြောသွားတယ်ဂုံးတိုက်တာလေအဲ့တော့သူကလူလင်ကလည်းမောင်းတင်ပြီးတော့တခါတည်းထောင်းထောင်းထောင်းနဲ့သွားတာဟိုကြတော့ဘုရားကြီးမှာတင်မလင်းခွေထိုင်နဲ့ဥမချပါဘူးလည်းဥမချပါဘူးရှင်ခေါရမအိမ်လာတယ်သူပြီးလာတယ်ကွာလာပြီးတော့ခွေးကြီးကိုကျွန်ုပ်ဖေတော်ရအမိနဲ့ပြောသွားတယ်ဆို အေးငါဟုတ်တာပြောတာပဲဘာထောက်ထားနဲ့ဟုတ်တာပြောတာလဲရှင်ခေါရမဘာသာမတူဘူးဆိုတာနားလဲပါဒီဘာသာဆိုတာနောက်မှယူဝါဒပြီကွာတဲ့လူလူချင်းတော့တူပါတယ်တဲ့ဟိန္ဒူလည်းလူခရစ်ယာန်လည်းလူအစ္စလာမ်လည်းလူဘုရားဘာသာလည်းလူပါပဲမှန်ရလားမှန်ပါပါဘုရားဘာသာဆိုတာနောက်မှကွဲလာတာပြိဿလူဟာလူပဲမှန်ပါပါဟာကျွန်တော်တို့ဘာသာယူဝါဒကလူမျိုးသိရင်ဗြဟ္မဘုံမှာသွားပြီးတော့ပူပေါင်းရတယ် ဒါမင်းဤဝါဒကိုกว่าတယ်လက်ကုတ်ဆိုတာတစ်ဖက်ထက်တီးလို့မမြည်ဘူးမောင်သူပါနှစ်ဖက်တီးမှမြည်အဲ့တော့မင်းဤဝါဒနဲ့ငါဤဝါဒညှိကြည့်ရကောင်းပြီမင်းကဗြဟ္မာဘုံရောက်တယ်လို့မင်းပေယူဆရဲ့အိမ်ရရဲ့ဝမ်းသွားစီရတဲ့အရွက်တွေပြုတ်တိုက်တိုက်ပြီးတော့မှမင်းပေဝမ်းသွားဝမ်းသွားတော့အေးရှိတုံနေတုံချိနေတဲ့အခါမှာအိယာဘမင်းနဲ့အတူတူဖက်အိတ် နည်းနည်းလေးအိမ်မောကြလောက်ပြီဆိုတော့အဖေအဖေဆိုပြီးပုံလို့ထားလာလိမ့်မယ်တဲ့အဖေကျုပ်ကမရှိပါဘူးအမေမသိခင်ဟာကျုပ်ကတသိန်းနာရွှေချီလင်းတသိန်းနာဘယ်တသိန်းနာငွေတသိန်းနဲ့မပေးခဲ့ဘူးလို့အဲ့လိုမင်းပြောကြည့်အဲ့ဒီကကြတော့မင်းလိုက်ပြလိုက်မယ်ဘုရားကအဲ့လိုကျွတင်ဟောကြီးထုတ်လိုက်တော့ဘုရားပြောတဲ့နာဟုတ်ချင်လည်းဟုတ်ပေါ့ကွာဟုတ်ရင်လည်းငါပစ္စည်းတွေပြန်ရတာပေါ့မဟုတ်ရင်တော့သဘုတ်လေးလွင်းနဲ့ဘောဓမဝါဒတော့အပြတ်တိုက်မယ် အဲ့ဒါနဲ့မောင်သူကပြန်သွားဘုရားပြောတဲ့အတိုင်းအရွက်တွေပြုတ်တိုင်းခွေးကြီးဝမ်းသွားအေးတုံချီနေတဲ့ကအိယာဘောအတူဖက်အိတ်အိမ်မေးမေးလေးဖြစ်လာတော့မှအဖေအဖေအဖေကျုံးမချစ်ပါဘူးအဖေတတိယရှိတဲ့ကာလကတသိန်းနာရွှေပရက်တသိန်းနာမန်းငငွေတသိန်းမပေးခဲ့ဘူးဆိုတော့ခွေးရတကားလေးနှုတ်သီးလေးနဲ့မလေးချစ်ပါတယ်ဘာရဲ့ညာရဲ့လာလာဆိုတဲ့သဘောတကားလေးရှိရနေသွားပြီးတော့သူမြုပ်ထားတဲ့နေရာကိုနှုတ်သီးနဲ့တို့လက်နဲ့ရက်ပြလိုက် အဲ့ဒီနေရာမှာတူဖော်လိုက်တော့တသိန်းနာရွှေပြရတသိန်းနာရွှေပန်းငံနဲ့ငွေတသိန်းရအာဂေါရမမဆိုးဘူးခြားပဲခင်ဗျားတို့ခုခေတ်ကဘေးရင်နှတ်တဲ့ဓာတ်ရဲ့ရေရာကြီးကဒါရီနဲ့အဟုတ်လုံးနေရတယ်ဘာမှမဟုတ်တဲ့ပစ္စည်းလေးပြန်ရမှုဒါနောက်လို့လိုက်နေကြတာကိုင်းလားအဲ့ဒါနဲ့နောက်တစ်ခေါက်ကျတော့ပြန်လာပြန်လာတော့ဘာသာရေးနှီးတော့ကျင်တော့နည်းနည်းတော့ပြော့လာပြီအရင်လိုတော့မဟုတ်ဩဂေါရမငါတဲ့တော့အသက်ကြီးတယ် သူ့ရဲ့နေနိထိုင်ကြီးကတစ်မျိုးဆိုတော့ဥမချရှင်မခိုးတာထားပေါ့အဲဒူးလေးပါလေးတုပ်ပြီးတော့ဘုရားမေးတယ်ဘယ်နဲ့လုံးမှန်သူပါဟာရှင်ဂေါရမပြောတာအားလုံးမှန်ပါသည်ရှင်ဂေါရမတော့ပညာတတ်တာပဲနော်တဲ့ဧကွယ်ဒါကတော့ကြင့်ရတာပါပဲကျွန်ုပ်တို့ရဲ့ဘာသာကောင်းဆောင်စကားတွေကိုကျွန်ုပ်မေးမြန်းလို့မရတဲ့အချက်914ချက်ရှိတယ်တဲ့အဲ့ဒါရှင်ဂေါရမမြန်ဖြည့်ပြနိုင်မလားလို့ အေးပေါ့ကွာသိရင်လည်းပြောရတာပေါ့ဘုရားခတ်ချူချူလေးပြောလိုက်လောကမှာတဲ့အသက်ရှည်တဲ့လူအသက်တူတဲ့လူတွေတွေ့နေကြတယ်ကျွန်ုပ်တို့ကဘုရားကဖန်ဆင်းတယ်လို့ဆိုထားတယ်ဘာလို့အသက်တူရှည်ကွာနေရတာလဲဓာတုဝါရနဲ့သူပြန်ပြီးတော့ငချင်းကြီးနဲ့ငချင်းကြော်တာနောက်အနာများတဲ့လူအနာကင်းတဲ့လူတွေ့နေရတယ်တဲ့နောက်တစ်ခုပြည်ကြီးပေါ်တဲ့လူပြည်ကြီးမပေါ်တဲ့လူတွေ့ရတယ်။ညာကောင်းတဲ့လူညာမကောင်းတဲ့လူတွေ့ရတယ်။ချွေရရှိတဲ့လူချွေရမရှိတဲ့လူတွေ့ရတယ် အမျိုးများတတ်လို့အမျိုးရုပ်တတ်လို့တွေ့ရတယ်တဲ့အဲ့ဒါတွေကဘာရုံးရှင်ခေါ်ရမှာဒီတခြားသူဘာသာခေါင်းဆောင်တွေမေးတယ်ဘယ်တော့မှဖြေနိုင်ဘူးဘယ်ဖြေနိုင်မလို့ဖန်ဆင်းတယ်ဖန်ဆင်းတယ်ဆိုပြီးတော့အုပ်ထည့်ထားရတာကိုဗျအဲ့လိုမကျေနပ်တဲ့ကဘာလို့အသက်တူရှင်မတူတာလဲအနာကိမကိဘာလို့မတူတာလဲပြန်မမေးနဲ့တဲ့ပြန်ပြီးနေရေးကြည့်ရတယ်ဆိုပြီးပိတ်ချလိုက်တာပြီးရောဗျတို့ဘုရားဘာသာမေးပါမြန်ပါစိတ်တလို့ရှိစစ်ပါဝေဘာမကြိုက်မှယူမကြိုက်မယူနဲ့ ဒါသူတို့ကတို့ကိုပြောလို့သာဗုဒ္ဓဘာသာအမည်နဲ့ပြောနေရတာဗုဒ္ဓဝါဒမှန်ရလားမှန်ပါဗျာအဲ့ဒီကြတော့မှမောင်သူဘတော်လေးတွတ်သွားတယ်ဟောငါတို့ခေါင်းဆောင်ကြီးကတို့ကိုရှင်းအောင်မပြောတာပဲကိုဆိုပြီးတော့မှအဲ့ဒီကြတော့မှဘုရားကပညာစမ်းလိုက်မောင်သူဘအဲ့ဒါကံကြောင့်ပဲကွာတဲ့ဒါလည်းသူတို့ဘာသာမှာကံဆိုတာမရှိဘူးလေမှန်ပါဗျာမကြဘူးမနာဘူးတော့မရှိဘူးလို့ပဲသူအောက်မိတာဘယ်လို့မှသူတွေးတယ်လို့မရဘူး တကယ်တော့သူ့ဘာသာသူခိုင်းမှာတော့သူကလူတတ်ပဲပစ္စည်းရှိပဲသို့တော်လည်းဘာသာမစုံတော့မဟုတ်ဘဝသုတ္တမစုံတဲ့အခါကျတော့ကိုလိလာတာလူတဆွဲတစ်ချောင်းမသိတယ်ပြိတ္တာဒါကြောင့်ခொနဆရာမပြောတာပေါ့သူတို့ဟောတဲ့ခရိယန်တွေကပြောတယ်တဲ့သာဝရဘုရားကဖန်ပြင်းတာပဲတဲ့မင်းတို့ဘုရားဘာသာဘယ်လိုလဲဆိုတော့တပည့်တော်ဘယ်လိုပြောရမှာလဲဆိုပေလိုက်လို့ပြောလိုက်ဒါလေးမှမပြောတာပေလိုက်ပေါ့ဘုရားဘာသာလုံးကံတရားလေ အဲ့ဒီမှာအကျယ်ဟောပါဆိုလို့ဘုရားကသူအသက်တသက်ဒုဒမသအသက်ရှိတဲ့။ဒါဘုရားကအသက်80တားတော်လေးရဟုတ်လားအသက်30နဲ့ငါပြောပင်ဆိုင်မိလိုက်ဖပါလူမအမျိုးချက်မအယုဆိုးစကားမှရင်အဖေဘုရားအသက်80ရှိတယ်လို့တားရဟုတ်လားအသက်80ရှိရ။အခုရှိရလား။အဲ့ဒါကံတရားကခွဲလိုက်ကြ။ အေးတဲ့ခြေရဟုလာဒီတစ်ချိန်ကသူများအသက်ကိုတပ်ပြခဲ့တဲ့အကုသိုလ်ကံကြောင့်အသက်တူရတယ်ဗျာအဲ့ဒါခொနစုံ14ချက်ဘုရားကတလုံးနဲ့ဖြည့်ပြဘလောက်ဉာဏ်ကြီးတဲ့တို့ဘုရားလဲမှန်ပါပါဘုရားဒါမို့အာကုကြီးကဘုရားတရားတန်ခါအာကုသားမှာမဟုတ်မှနဲ့ကိုနားမလဲတဲ့မိတ္တပိတ္တမေတုံကာရကသင်္ကန်းတုဖြင့်ဇာတနုမကာရဘာညာယိုစားသိရဘာဆိုင်တော့ပြောရတာမကောင်းဘူးမင်းသင်္ခါအဖေခေါ်နေကြပြီအမေကောင်းပါပေးနေကြ ဒါမှမနာရင်တော့နရင်အုပ်ယုပ်ရှိတော့တာဘုလိုကရေးရည်ဘလောက်ပါတယ်မှတော့သူ့ဘာသူတိုက်ရလက်ပြီးနောက်ဆုံးရသဗ္ဗေတ္တကမ္မသလားအရိယာမနုပြည့်ရှင်ဖြစ်မှာပါတဲ့နောက်ကရေးထားတာဒါနားမလဲတော့ဒါကြီးဘာမှမပြီးပဲနဲ့တခါတည်းမနှုံးမရဘာညာဘာညာဘာညာနဲ့မပြောချင်ဘူးစောခင်ရေမပြောချင်ဘူးစောခင်ရဲ့သဘောပေါက်ပါလား အဲအဲ့ဒါမှမပေါက်ရင်တော့ထွေးကန်နဲ့ပေါက်ရုံပဲရှိတော့ကိုင်းတော်ပြီဗျာအဲ့ဒါလေးတွေဒုဒကာဓမ္မသတိထားကိုဘာသာအယူဝါဒခြေချင်းမြင့်မြင့်ကြာကြာနာနာသိအောင်လုပ်ထားကြပါပြီးပြီကဘယ်လိုလို့ရေရာချီလို့ကြည်ပါတော့ပြီးပြီပဲဒါကိုပဲဒုလူတွေအကြောက်တရားနဲ့ဆိုပြီးတော့ဟိုသွားလို့ဒီသွားလို့ရိုးရိုးကုသိုလ်ရရင်လို့လှုပ်တာကိုအပြစ်မဆိုလို့ဘူး ဟောငါခလုတ်တိုက်တယ်နာမည်မကောင်းဘူးကိုင်းတရားကြီးကြောင့်ငါဖရာကိုတရားကိုသံဃာကိုဆွမ်းသမင်းမြဲဒီတစ်ချိန်လူနေကြနှစ်ချိန်လူမဲ့ဟဲ့သုံးချိန်လူမဲ့ငါးချိန်လူမဲ့ဟဲ့ကောင်းဤကြိုက်ဤโอเคစောပြေသွားမယ်မာမီကောင်းပါကောအခုအဲလိုကြတော့ကုသိုလ်ကလုံမမဟုတ်ဘူးဟိုဘိနေကြာကြီးသွားဒုတုတ်ပြီးတော့မှသူတို့ကအညံ့ခံညင်ရတာဘိနေကြာလည်းဗုဒ္ဓဘာသာဆိုရင်တတိထားနော်ဓမ္မဝတ္တလေးရဲ့စာဝတ်နေရေးနဲ့အကုန်လုံးလျှောက်ရမ်းကုန်ရင်တော့ မရေရောက်ကုန်ပဲဗျာအဲဘုန်းကြီးဆရာကြီးကလည်းဘုန်းကြီးကိုဆဲရတယ်သူတို့ဘုရင်ကြောင့်ပြောမှောင်လို့ဘုန်းကြီးကဘယ်လိုဘယ်ညာပြုနောက်ပြီးတကသုံးပုံဒီခစောင်းလိုက်တာသူမယုံဘူးနဲ့မယုံသေးလိုက်ပေါ့လို့မင်းမယုံတော့ငါပဲပြောပါဘယ်ရောက်တရားလို့သေးတော့အဲ့ဒါပဲအဲ့ဒီဘုန်းကြီးလူတွေ့ဗျဟာလောကကြီးဒါကြောင့်ဘာသာဝါဒအယူနာမဆူးရောက်ရင်တော့ဖြင့်ဘုန်းကြီးလူတွေတော့မေလီနာလူတွေရော ယနေ့လူတွေရောယောဂီလူတွေရောဓာတာပါပဲပေးတာအဲ့တော့အတ္တကင်းဖို့ရအရေးကြီးတယ်အဖြစ်အောင်တတ်တတ်ကလေးကြည်တတ်ဖို့ရအရေးကြီးတယ်အယောင်မဆိုးကြပါနဲ့အခုပြကအယောင်လေးကြီးဆုံးနေတယ်ဝိပဿနာအထိမဟာစီယောင်မုကိုယောင်ဆွန်လုံယောင်ကတိဘုံယောင်ဝေဘာယောင်ဝေဘူးယောင်ဟာဆိုးလိုက်ကြတာဟမ်အေးအဲ့ဒါဒီနဲ့တစိမ့်တွေနဲ့ဆိုပြီးကြာတော့ရင်ဘတ်တစိမ့်တက်ပြီးတော့နောင်ရင်ချရမယ်ပုံပေါက်လို့ ဌာနအနေအချင်းမပြောလို့ဘူးဌာနဆိုတာဒါရှိရမှာပေါ့အခုကမဟာစီနီးမဟုတ်ဘူးနီးရှိကုန်မရှိဘူးဘုရားနီးပဲရှိအဲ့တော့အဲ့ဒီခုနကပြောတဲ့မဟာကြီးမဟုတ်ဘူးဆုံးလုံးကတိမဝေဘူးလည်းဒီမှန်မှန်မှပါတော့တတိပဋ္ဌာန်ပေတာနဲ့တိုင်းတတိပဋ္ဌာန်နဲ့ကိုက်ရင်ဟော့ဤမကိုက်ရင်မဟုတ်ဆိုမျက်နှာမှာအမထောက်ငါအဖေကိုယ်ဝတဲ့ဟာအမေကိုယ်ဝတဲ့ဟာ ကိုဝင်ထွက်သွားခြင်းတက်တလုံးကြည့်ရကြီးညိုတာကြီးညိုတာတခြားအတ္တမဆွဲနဲ့လေတန်ခါကိုတန်ခါဖြစ်နေကြီးညိုတာပြောလို့အတ္တဆွဲသွားတော့သူတို့ရှင်ကထိခိုက်တယ်ဆိုပြီးတော့ဟောတန်ခါတစ်ပါးဒီပြင်းမာလာဖြူစားတော့ဘာမို့လို့နဲ့ဒီကိုတော့ဘလောက်တက်လို့တော့ဆိုတော့မင်းရဲ့ဘလောက်တက်လို့တော့ကလည်းလုပ်ကြကိုကတခါတဲ့နိုင်ငံတော်ကဆုံးဖြတ်ထားတာကိုမှလက်မခံနိုင်ဘယ်ဆုံးဖြတ်လက်ခံအောင်မှလဲပြော အဲ့ဒါဗျာဘုန်းကြီးဝိုင်းရန်လုံနေကြတယ်ဘုန်းကြီးဟာနိုင်ငံတော်ကနေပြီးတော့ကြောက်ကြောက်ပုံကြောက်တင်မောဟုတ်လားအေးပြီးတော့ဗာလဲမိုးညိုတို့အဲပြီးတော့တန်ကြီးတောင်တို့ပြီးတော့ဟိုလားစံကလေးတို့အရှိမွန်ကြီးရိတ်တာတို့မောဂဝါဒတို့ဒါကျမ်းစာနဲ့မညီပါဘူးလို့ပြောတာကိုသူတို့ဆရာထိခိုက်တယ်ဆိုပြီးတော့သူတို့ကတိုင်လားတော်လားနဲ့ဗျာကဲတို့ကြောင့်နေရ အေးအဲ့ဒါဘုန်းကြီးတို့ကသနာပါတယ်ပြောတော့အတ္တဖြုတ်ဒိဋ္ဌိกว่าဖို့ရဒိဋ္ဌိကြီးကသွားချင်တယ်ငါဆရာငါကြောင်းဘာမဲ့လဲတော့မှန်ရလားမှန်လားအဲ့ဒီရလဲတန်ခါဘုန်းကြီးလဲတန်ခါပဲသူစီရထိခဲ့တော့ဘုန်းကြီးတန်ခါလို့မအောင်နိုင်ဘူးကိုယ်တရောင်းကားလို့များအောင်မေ့သလားလာအောင်မဲ့သမီးလာတောင်းရလိုက်မယ်တရောင်းကားမာတင်ကအွယ်ရလာတာဟုတ်ပါရောအဲ့နောက်ဒီလူကြီးကအတ္တချမ်းကုန်ကြတယ် အဲ့ဒါဘာသာရေးအယူမစင်ကြယ်လို့ဘာလဲဘာသာရေးအယူမစင်ကြယ်လို့ပါအေးမစင်ကြယ်လို့ဗျာအဲ့ဒါလေးအထုသတိရှိကြပါကိုင်းသီလစောက်တိမယ်တရားပွဲသီလလည်းပြီးရောပြီးရောပေါ့နော်ဟုတ်တယ်ဒါလည်းတရားပဲအမေကိုင်းတော်ပြီအဲ့တော့ဤသို့အဖြစ်ဤသို့အဖြစ်ကိုယ်ဝယ်အာထာယကိုယ်ဝယ်အာထာယသရဏဂုံသ သုံးမနှင့်တကွာသက်ရှိသတဝါမသပါသာဝရသိခာထိမဤမြည်သူမဆိုကိုယ်အသက်တို့ကိုမြတ်နိုးတာပဲမှန်ပါပါဗျာရှင်ကြီးကချခါယုံနဲ့တိုးလာပြီးတော့ကြွက်ကိုပြောတယ်ဖိုးကြွက်ရေးတဲ့ငါချခါဝါယုံနဲ့တိုးတာတရောင်တော့ပြဲသွားတယ်ကွာတဲ့အဲ့တော့ကြွက်ကလည်းပြောတော့ဥဥရှင်ရဲ့တဲ့ဟုတ်တယ်တဲ့ ကျုပ်လည်းဆူရတဲ့လို့လာတာတထွားလောက်ပြဲသွားအဲ့တော့ရှင်ကပြောတာဟဲ့ကောင်ကျွဲ့မင်းကိုလုံးဝမှတထွားမရှိဘဲနဲ့ဘယ်လိုတထွားပြဲမှာတော့ကွာဟိုဦးရှင်ကလည်းကို့ထွားနဲ့ကို့ပေါ့ဟုတ်တယ်မဟုတ်လားဘုရားကျုပ်ကလည်းသူ့တက်လို့သူမြန်လို့တယ်ရှင်လည်းသူ့တက်နဲ့သူမြန်လို့တယ်ကို့ထွားနဲ့ကို့လူရင်ကကိုယ်သက်တော့ဒီမခံမဲနဲ့အဲ့ဒါကြီးကဖြုတ်ပြဘိုးဘနဲ့တို့ဗမာပြည် ဘကိုးမှာအိမ်တအိမ်ဘုန်းကြီးရောက်သွားတော့ညနေခင်းဇပွဲပေါ်တင်လာတော့ဗတမင်နာနေလားလေတဲ့ဘုန်းကြီးဇူလိရပြစ်ဟာဘာဖြစ်တာတော့ဟာအဲ့ဒါခြေရိုက်တဲ့အတန်းနဲ့ဟင်ခြေရိုက်တဲ့အတန်းဆိုအဲ့ဒီခြေကဘယ်ပြေးလို့အဲ့ပြစ်ဆိုလောင်းနေတာပဲတဲ့ဟာမလုတ်ကြနဲ့နော်လို့နေလို့ကိုယ့်ရဲ့ကြိုက်ခံရတာလေဘာမှဟုတ်တာကြောင့်ခြေအသက်ပေါင်းများစွာနေအများကြီးပဲ ဒီခေတ်လိုက်ပါထွန်းကားတယ်ဆိုတော့အကုသိုလ်ဘက်မြားဥလှဲ့နေတယ်နော်မှန်ပါဗျာအေးအဲ့ဒါလေးအထုသတိရှိပြီးတော့တတိကြီးစွာနဲ့ကိုယ့်အတ္တကိုမြတ်နိုးတယ်လို့သူလည်းသူမြတ်တယ်မြတ်နိုးမှာပဲလို့အဲ့ဒါဆိုသက်ရှိတတဝါသက်ရှိတတဝါမတ္တပါမတ္တပါသာဝရသိက္ခာဥစ္စာမခိုးပါမခိုးပါသာဝရသိက္ခာထိမ့်မာဤသာဝရ လက်နဲ့ရှိတယ်အာဏာရှိတယ်ယာတုရှိတယ်စိတ်ရှိတယ်ခြံရရှိတယ်ခွန်အားရှိတယ်အုပ်စုရှိတယ်ဆိုပြီးတော့မြတ်မြတ်မြေကြီးခိုးယူတိုက်ခိုက်လူရဲ့အနိုင်သိမ့်ပိုက်ခြင်းမလုပ်နဲ့မှန်ပါဗျာရှိတော့ကငညုံနဲ့ကံကြီးငငယ်ချင်းတွေကကွန်းနေထမ်းပြီးတော့ရောက်အမြန်လန်းခရီးကံကြီးမှာဆံကုန်တော့ငညိုဆံတစ်ခွက်ချေးกว่าအဲ့ဒါစားလို့ရွာမရောက်မီကံကြီးမွေကြိုက်လို့သေး သူ့ဆန်တစ်ခွက်အကျွေးကြောင့်ငညွတ်အိမ်မှာသွားကြက်ဖြစ်ရငညွတ်ကအရေသမားကြက်တိုက်ဝါဒနာပါတန်ကြီးကဖြစ်လာတဲ့ကြက်ကဆန်တစ်ခွက်အကျွေးကြောင့်အသက်ကွယ်မတတ်ဆိုပြီးတော့ဟာတပွဲပြီးတပွဲတပွဲပြီးတပွဲသုံးပွဲနိုင်ကျဲရလေးပွဲမြောက်ကြတော့အေးမခံနိုင်တော့ရှုံးရောအော်သူသုံးပွဲတောင်နိုင်မီသားပဲလို့မထောက်ထားပဲနဲ့အယတမတရားမရှိတော့ဒါကြတဲ့ခြေထောက်ကင်ပုတ်ဆိုရိုက်တာလိုက်ဆန်းငင်ဆန်းငင်နဲ့ဆိုတော့ အဲ့ဒါခြေတော့ဆွဲအိမ်ကြတော့အပုတ်ရည်အိုနာထားခဲ့နမကြီးကအပုတ်ရည်တောက်မယ်လို့အလားဆန်းငင်ဆန်းငင်ဖြစ်နေတဲ့ကြက်ကလေးနမ်းလိုက်တော့ကြက်ကလေးသေးပြီးတော့နမကြီးဘိုက်ထဲပြောင်းအဲ့ရနေပြီးတော့အာနေကြည်လာကြည်ရှိတဲ့အခါကျတော့နွားလေးမွေးမညိုအယက်သမအယက်သမတရားမရှိဒါကြောင့်နဲ့အခိုင်လောက်ဒီလောက်မရောက်မီနွားကလေးကိုတော်တယ်သွားပြီးတော့တတ်ပြီးတော့စားမယ် ပြင်းနေတော့စက်ရည်လင်မယားနှစ်ယောက်ကလာတယ်မောင်ရဲ့ကြည်စမ်းမှနွားကလေးတတ်စားချမလို့နဲ့တူတယ်တနာစရာပါမောင်ရဲ့လို့ပြောလိုက်တော့ဟိုကတတ်တာနဲ့ကြုံတော့နွားကလေးဟာဒီကရုဏာရှင်စရည်မရဲ့ပိုက်ထဲမှာပါနေပြောင်းခဲ့ရနေဒီလာဒီဖွာစကားပြောရတဲ့အရွယ်ရောက်တော့တာဘာစားမလဲငညိုဆန်တခွက်တာဖယ်သွားမလဲငညိုဆန်တခွက်တာဘာဝတ်မလဲငညိုဆန်တခွက် ပါဇက်တဲအာကြီးထဲ့ထားတယ်လို့မညူဆန်တော်ခက်ကလွဲပြီးဘာမှမပြောတာဟာမိဘများစိတ်မကောင်းခြင်းကြီးစွာပေါ့ဒါနဲ့မိမျိုးစုံနဲ့ချော့ကချော့ကမေးတဲ့အခါကျတော့မှခုနကငညူနဲ့အဲကွန်တန်ရောင်းသွားတဲ့အကြောင်းကိုပြန်ပြောတော့ဩသူ့အကျွေးကြောင့်ကိုလို့ဆိုပြီးလဲပေါ်ဆိုင်အိတ်တင်ပြီးဥညူကြီးရှိရသွားဟိုရောက်တဲ့အခါကျတော့ကလေးကပြောတယ်ငညူမင်းငါမမမိဘူးငါမင်းနဲ့ကွန်ထိုင်ရောသွားတယ်တန်ကြီးလေကွာ ဆန်တငါဆန်ကုန်လို့မင်းကြီးကဆန်တခွေချွေးစားတယ်မပေးရမိငွေကြိုက်ပြီတော့ကွာမင်းဆန်တခွေအကြွေးကြောင့်ငါကြက်ပြရတယ်သုံးပွဲနိုင်တယ်လေးဘက်မြောက်ဆုံးတော့မင်းငါရိုက်တတ်တယ်ငါနမကြီးပဲပြောင်းရတယ်အဲ့ဒီကမွေးလာတဲ့နွားကလေးရွယ်မနာမီတတ်စားတော့ဒီအမိပိုက်ထဲကိုငါပြောင်းခဲ့ရအခုကြတဲ့အခါကျတော့ငါမှဘာဖြစ်ဖြစ်ငညိုးဆန်တခွက်ကလွဲလို့ဘာမှမပြောနိုင်ဟာကံကြီးဟာမင်းမမသိလို့ပါကွာ တသက်လုံးအိမ်မော်ထိုင်စားတော်ပြီးငညို့မင်းဆန်တစ်ခွက်အကျွေးရောက်ရှက်ဘဝနွားဘဝငါကံကောင်းလို့လူဘဝပြန်ရောက်လာလဲဘဝကဆန်အိတ်ချယူလိုက်မင်းကျွေးကြည်ပြီကြည့်တော့ဒါလက်နဲ့အာနာယာတုဟုတ်လားခွန်အားအုပ်စုနဲ့အနိုင်ကျင့်တာမဟုတ်သဘောတူချင်းငါးတာတောင်ပြန်မပေးရင်သွားပြီဘလောက်ကြောက်เสียကောင်းတဲ့ဝတ်ကျွေးလဲလို့ဒါကြောင့်မပေးဥစ္စာမပေးဥစ္စာမခိုးပါမ ထာဝရသိက္ခာဓိမာဣထာဝရသိက္ခာဓိမာမမြတ်ကျင့်ရာမမြတ်ကျင့်ရာဆိုလိုက်မကျင့်ပါဗျာရေတောင်ဖြောင်းမြောင်မတော့ပါပါလားဟိုမမြတ်သောအကျင့်ကိုထာဝရမကျင့်တော့ကြဘူးဆိုရင်ဟိုယောက်ျားကြီးကဘုန်းကြီးဟုတ်ပြီးတော့မိန်းမကြီးကဖွားသီလာဝတ်တော်မှာ ရှင်းရှင်းစားစားလေးနဲ့လို့ဒါကြောင့်ပြောတာတို့လူတွေကဒါပဲရောရင်းနေပါကားရင်းလိုက်ဒါကတည်ငါတခဏယာယီထိနေရမှာအေးပြောရင်တရားနာတော့မမြတ်တော့ကျင့်ကိုမကျင့်ပါဘူးတရားဝဲပြီးသဘောရှိကလို့ဒါလေးကတခုမှပြောရင်တော့ဥပုံဆောင်တဲ့အခါကိုပြောရင်လို့ဆွဲယူလိုက်မှန်ပါဗျာတလားလေးတဲ့ဥပုံဆောင်ရမယ်မှန်ပါဗျာဟဲ့မှန်လားပါဗျာမလုံးနဲ့အိုးမလုံးပါနဲ့ပြောမယ်မမဖေကလုတ်ပြန်မ ဝါတွင်ရောဝါပါရောစောက်ရမှာစောက်ငေါ့စောက်ရရလားမရည်ရင်မဲနဲ့ရည်ရတာဥနာရည်ယနေ့ဗုဒ္ဓဘာသာလောကမှာဥပုပ်ဝါတွင်လောက်ပဲဥပုပ်သောင်းတယ်ဝါလည်းကျွတ်ရောဥပုပ်လည်းကျွတ်မန္တကတောက်ရွာကြီးဝါကျွတ်တဲ့အခါမှာကြောင်းအသက်50အောက်တယောက်မှမရှိတော့မှုံရွှေကြီးနဲ့ရွှေချာစာမဲကြာ မုံရွှေကြီးဆိုတာသေကနီးနေပြီဆံမင်းကစောစောဖြူဟောရွှေကြသားဆိုတာကမုံရွှေကြီးဆိုတာကြောင်းလာတာတော့ဒုတ်ဆွဲလာကြသေကနီးရေခါယူလိုက်တဲ့လူပဲရှိတယ်တက်90အောက်တယောက်မှမရှိတော့ဘူးတို့ဘုရားကမင်းတို့ဝါတွင်သာစောင်းရမယ်ဝါကျွတ်မစောင်းရဘူးလို့ဘယ်နေရာဟောခဲ့တယ်လဲပြော့ဝါတွင်ဝါဘတနေ့7လတလ4ရက်ဥပုံစောင်းရမယ်ပြောတာတို့လူတွေဝါတွင်လောက်ပဲစောင်းမယ်ဘာကျွတ်မစောင်းတော့ဘူးဗျဘယ်မှာလဲ တခြားလူတွေကတလားဥပုသ္တဝါနဲ့စောင်းတယ်ကြီးပေါ်မှာစားရမယ်စားတယ်လယ်လီသားစားမှစားမယ်ခဏချိန်ထိလယ်လီတို့တို့ဘုရားဘာသာတွေကကြည့်ဒီဥပုသ်ကိုတန်ဖိုးမထားကြတော့ပြောရမှလဲကာမဂုဏ်နဲ့ပတ်သက်တဲ့စကားပြောရတာဆိုတော့တော်တော်ခွာကြပါဟဲ့ဟိုခွေးတွေမိတ်လိုက်တာယာသည်ရှိတယ်တော်တယ်လားတို့လူတွေကယာသည်ကုန်ပြီ12လရောက်တမန်အန္တာသတော် ဘာပါလေကိုယ်အောက်ကလူကန်းကြီးကအဲ့တော့ရှိလုံးကရှိတယ်ပရိသတ်သစ်နေတဲ့တော့တရိษံပဲတနေ့မှတခါမိတ်လိုက်မိတ်လိုက်ပြီးရင်ဆက်လွန်းလို့မျက်နှာချင်းမဆံဘူးကြောချင်းခွာသွားတာတနေ့နေမှတစ်ချိန်တွေ့အဲ့ဒါကိုမုတ်ဆိုးတွေကသူတို့တတ်လို့တော့၎င်းသူ့ဘာသူသိနေတော့၎င်းရရင်အဲ့ဒီအရေးကုန်ဆုတ်ပြီးတော့ဘုန်းကြီးဟာနေလှူရတယ်သစ်နဲ့ရအခင်းဆိုတာဘုန်းကြီးဟာနေကအော် ဒါတရိစ္ဆာန်ဖြစ်ပေမဲ့တစ်နှစ်မှတစ်ခါမေ့လိုက်တော်တော်ကိလေသာနေတဲ့ပုဂ္ဂိုလ်တို့ယဟသံဃာရှင်ပို့၍နဲ့အောင်ကျင့်ရမှာပါလားကြည်စမ်းသဘောပေါက်မှာအေးအဲ့ဒါဒုဒကရမများတတိထားဝါမင်းဝါဖအကုန်လုံးကို12လမှာတလ4ရက်တော့မပြတ်မကွက်ဥပုံစောင်းပါအခုမစောင်းရဘူးပိဒါ အေးအဲ့ဒါကိုပြောရင်လို့ဘုန်းကြီးကတမင်တကာဆိုပြီးတော့ဒီသိက္ခာပုဂ္ဂိုလ်လွတ်ပေးတာဒါကြီးဆိုမမြတ်ကျင့်ရာမမြတ်ကျင့်ရာမကျင့်မှာမကျင့်မှာတရားနာရာထိမ့်မှာဤတရားနာရာထိမ့်မှာဥပုံဆောင်ရာထိမ့်မှာဤဒီဥပုပ်လည်းစောင်းရမယ်မှန်ပါပါမှန်ပါဗျာကြီးကနာကြပြီးကတ်လာအလကားနင်းကမှန်းနေတာဘာမှလည်းမဟုတ်ခွဲနဲ့ အဲအဲ့ဒီမာနမဘုရားရောက်ခက်တာပဲ။ကိုက်ရှိသေးဗျာရှင်းတော့စကားလိန်ညာဆိုရိုးရှိလို့ဆိုရလားတကယ်စိတ်နဲ့ဆိုရလားမလိမ္မာရောနေနိုင်လို့လားကန့်ပြောလေ ပုံပြင်လေးမေ့သွားပါလားရှင်းတော့ကလူတယောက်ဝါးရီနှီးဖြာပြီးတော့ပုတ်ဒီကက်ဒီထမ်းရောက်တောင်းရင်စောနဲ့ရွှေနန်းတော်နားရောက်သွားအဲ့တော့ဟိုကအမှုသားနဲ့ဟဲ့ကောင်ဒါဘင်းရွှေနန်းဒါဒီမရောရဘူးမင်းမသိဘူးလားမင်းဖမ်းရမလားစီးရမလားထောင်ချရမလားဟမ်အာနေပါဦးမြာငါရောင်းရင်စောနဲ့နေကျွန်းလာမဖြစ်ဘူးလွတ်အောင်တော့ရုံးမှ အာသိပါတယ်ဗျသိတယ်လည်းမပါဘူးလားလားလေကွာကျွန်တော်မျိုးကြီးပုတ်တွေကထူးလို့ပေါ့ဗျဘယ်လိုထူးလဲဟဲ့ဘယင်းရှိတော့ကြမှာပြောနိုင်မှာမယ်ဘယင်းရှိရအောင်အထက်ရအောင်ပို့အခုအောက်လက်ကယူချချလှုပ်လိုက်ကြဟင်အထက်ဘာရောက်ဘူးအေးအဲ့ဒါတွေလည်းပဲတိတ်ကြောက်စရာကောင်းတယ်ကိုင်းတာအဲ့ဒါနဲ့ဟိုလူကအထက်ရအောင်ကြံတာတော်တော်ကြံကောင်းတဲ့လူပုတ်ထမ်းရောင်နေလို့နော် အဲအဲ့နဲ့ရွှေနန်းတော်ဘောရောက်သွားမေတော်မူပါဘုရားသူ့ပုတ်တွေထူလို့တဲ့ဘုရားဒါနဲ့နင်းပုတ်တွေဘယ်လိုထူတော့သူသလားမမင်းတဲ့ဘုရင်မင်းကြီးကကျွန်တော်မျိုးပုတ်ကိုမှောက်ပြီးတော့အတွေးဝင်ကြည့်ရင်အထက်ကြီးနတ်ပြည်၆ထပ်မြင်ပါတယ်အောက်ကြီးငရေကြီး၈ထပ်မြင်ပါတယ်ဒါပေမဲ့လို့မိရှိဖားရှိပုဂ္ဂိုလ်မှမြင်ပါလိမ့်မယ်ပိုင်လိုက်ပုံညာမမြင်ဘူးဆိုရင်မိမရှိဖားမရှိရရောက်သွားပြီအဲ့ဒါနဲ့ အဲဝန္ဒအငယ်သားလေးကစပြီးတော့ကြိုက်ကြည့်တာပထမဆုံးဝန်သားလေးကဝင်ကြည့်တယ်ထက်ကြည့်တော့လည်းဘာမှမအောက်ကြည့်တော့လည်းဘာမှမအဲ့ဒီကြတော့မှတကားတဲ့ဒီမကလူတွေကတော့မျောနေတယ်ကြီးဟေးဘာမြင်တော့မမြင်တာမမြင်ဘူးပြောရင်ငါလည်းရှက်ရငါအမေဖေလည်းကလေးကကြီးဖြစ်လိုက်ဒင်းတို့သိတာမှမဟုတ်ဖ ೇನೆ မြင်ပါတယ်ဗျာဘာလို့ထားလဲလိန်တာ ဟောလိန်နာကိုလိန်နာမှမသိဘူးဗျာဘာလို့လာလဲအဲဒီပုတ်ထဲကအဲနောက်တစ်ယောက်ကလည်းမြန်မာနေမြန်မာနေမြန်မာနေမြန်မာနေမြန်မာနေနောက်ဆုံးဘုရင်ကြီးလက်ဘုရင်ကြီးကဝင်ကြည့်တော့ထက်ကြည့်တော့လည်းဘာမှမမြင်အောက်ကြည့်တော့လည်းဘာမှမမြင်ကောက်ချက်ချလိုက်ဒီအထဲရောက်ရင်ဒီလိုပဲလိမ့်စားနေကြတာပါလားဘာတဲ့တော့ဘသူက ဘယ်လိုပြောဒီလားကြည့်နော်မပြီးမပြင်းပြောလို့အပြိုကြီးတွေပေါ်နေတာပြအောင်ပြောရတဲ့ဒီထဲရောက်ရင်ဒီလိုပဲလိမ့်သားနေကြတာပါလားပြန်ပြောဘယ်သူကဘယ်လိုပြောဒီထဲရောက်ရင်ဒီလိုပဲလိမ့်သားနေရတာပါလားတဲ့ အဲ့လိုနဲ့ကောက်ချက်ချတော့ပြင်မက်ကအကုန်လုံးဝင်ခဲ့ကြပြီလေသူတို့အတိတာပေါ့ဒါပေမဲ့ဘုရင်ဥက္ကဋ္ဌဘယ်လိုများမိန့်ဟတော်မူပါလိမ့်ဆိုပြီးတော့မလာပါရွှေနာကြွချင်ဘုရင်ဥက္ကဋ္ဌဘာများမြင်တော်မူပါသလဲဖရမေးလို့သာမေးရတာငါတလောက်ပြုံးပြုံးတဲ့လူနဲ့ငါခုပြုံးပြုံးတဲ့လူနဲ့ဟမ်ပစုံစိတ်ပြုံးပြုံးတဲ့လူနဲ့အဲ့တော့ဘုရင်ကြီးကဟေးဒီထဲရောက်တဲ့လူတိုင်းက ဒီလိုပဲလိမ်စားသွားကြတော့ငါလည်းဒီအထဲရောက်နေပြီအဲ့တော့မမြင်တာကို မမြင်ဘူးပြောရင်ငါပဲအရှက်ရငါမိပါလေကလေးကကြီးဖြစ်လိမ့်မယ်မြင်ပါတယ်ဗျာကလေးတို့ရေပုံပြင်ကလေးကတော့ဒါပါပဲကွယ်ဂိုက်စုံမူရဲ့သေးစာမသုံးပါမသုံးပါ လုံရောလုံမဟာကြည်လားနော်ဒီပုတ်ကြီးကအကြီးကြီးပဲဗျာကျင်းပြင်းတိုင်းတစ်ခုလုံးဆွန့်ပြီဗျာဟာပုတ်ကြီးကကြီးကြီးလေလုံပါလေရဲ့ကြီးပါအေးပုတ်ထဲရရမအောင်နဲ့နော်သတိထားဒါကြောင့်မလဲအဲမူရဲ့သေးစာမူရဲ့သေးစာသုံးပါသာဝတိသာနေလွဲညသာနေလွဲ သာဝရသိက္ခာထိမ့်မဲ့လူတွေတော့ပါဇာအနှချုပ်တော့ခမိပလာစတာကပေးလိုက်ဒါရကတရင်ငါတရားနာတို့ဥပုသ္ဆောင်တို့ထိရမှာတရားဝဲပြီးရင်အိုးလုံးမောက်ခွက်လုံးမျိုးဩဒုက္ခပါလားနော်အဲ့ဒါကြောင့်တို့ဘာသာကြီးခက်တယ်ပြောတာပေါ့အေးအဲ့ဒါဘာလဲဆိုတော့ဘုန်းကြီးတို့တရားတော်မှာများသတိထားကြပါယခုကအိမ်တော်ပဲအမျိုးသမီးများဥပုသ္ဆောင်ကြဥပုတ္တော့ စောင့်ဒါပေမဲ့ညနေကြတော့လေပရိလက်ဘေးယောက်ျီနဲ့ဥပုံမစောင့်တဲ့လင်းနေသားသမီးတွေအတွက်ထမင်းချက်ကျွေးတာမြင်ဘူးလားဟမ်ပုတ်ထဲဝင်မသွားနဲ့ပုတ်ထဲဝင်မသွားနဲ့မြင်ဘူးလားမြင်ဘူးလားကိုတွေ့လားအာရှင်မရကဒါကိုကလည်းကိုယူထားတဲ့လင်ကိုမွေးတာနဲ့သားသမီးကိုပဲချက်ကျွေးမှာမို့အတ္တကိုဥပုံစောင့်တယ်လေဥပုံစောင့်တယ်လေဟုတ်မလား အေးအဲ့ဒါပဲသူတို့ကသူတို့ဘယ်လိုစစပေါ့အဲ့တော့အိမ်သားတွေကလည်းဩမိမသားဖြစ်ဥပုဒ်တောင်စောင်းမှာတော့တာတူပြာတာလူသားလူမိမဟာဘယ်ဥပုဒ်စောင်းရင်အိမ်ပြန်မလာနဲ့ကြောင်းနေအိမ်ဟုတ်တယ်လေအိမ်ပြန်လာလို့အိမ်သားကမူမူယူယူနဲ့ဆိုတော့မူမူယူယူရှိဖြစ်ကုန်မှာမောစောင်းထားတဲ့သီလလေးဘယ်ရောက်သွားပါလဲဒီလိုနဲ့သီလပြည့်ရတာဘယ်နှယောက်ရှိပါလဲနှစ်ဖိုးပေါ်တာထုံးတော်ကြီးဟာဒါကြောင့်ခက်တယ်ပြောတာ အဲ့တော့ယောက်ျားသားကလည်းဟာမင်းဥပုံမှဆောက်ရင်တို့အတွက်ချက်မကျွေးနဲ့ရှင်မတို့ဖြစ်တယ်လို့စားမယ်မင်းကြောင်းအိမ်အခုတော့မဟုတ်ဘူးမင်းကမင်းဥပုံဆောက်ရင်မကားလို့ယဟန္နာမကြီးဖြစ်ရှင်ဖြစ်နေပြီဒီငါတို့ကိုချက်ကျွေးရမယ်ဆိုတဲ့အတ္တနောက်ပိုင်းအဖြေကိုရှာလိုက်တော့ဒီမိမသားကပရိလက်ပေးရောက်နေဘာလို့ဥပုံဥပုံသောက်ရင်သားနဲ့ဓမင်းချက်ကြွေတာလဲလို့ဆိုတော့ပြောရအောင်ပါ ပြောရအောင်မလားကုလသိန်းကြီးကတော့ပြောတယ်ဒါကြောင့်အဲ့တော့ဖြေပေါ်လာတာကနှုတ်ပြီးကောင်းတဲ့ဓမ္မတွေကလာပြီးဖြူဆရာတော်ကိုတော့ယောက်ျားကြီးတကားကြီးမြောက်မြောက်မပေးနဲ့နော်ကိုတော့ယောက်ျားတကားကြီးအကြောင်းကိုတော့ယောက်ျားချင်းသိတယ်တဲ့နည်းနည်းလေးယာလူလေးရှိပစ္စည်းလေးပေါ်ရင်စမောဆွဲခြင်းညတပည့်တော်တို့က အိမ်တော်သာဖြစ်ပြီးတော့ဥပုသ်ဆောင်လို့ဓမင်းချက်မကြွေးရင်နောက်ထပ်ဓမင်းချက်အသက်ကလေးတွေခေါ်တင်ကိုတော့လူထွက်လာမှာလားတဲ့ဒီခံပါဗျာအသက်66နှစ်ရှိပါပြီလို့ပြောတာအဲ့တော့ဗရေလည်းပင်ယောက်ျီနဲ့ဘာလို့ဓမင်းချက်ကြွေးလဲဆိုတော့အဖေကတော့ဒါပါပဲဗျာဘာကြောင့်လဲဒါကြောင့်မို့လားငါဥပုသ်ဆောင်တော့ကိစ္စမရှိဘူးအဲ့ဒါပဲဥပုသ်မဆောင်တဲ့အခါကျတော့အဲ့ဒါပဲ ကောက်ရိုးကိုနွားဆွဲတယ်လို့ပဲမပြတ်သားဘူးအလွတ်လွတ်တဲ့အခါတမင်ပြီးတမင်ဟိုအနဲ့တရားနဲ့ချက်သွဲပြီးတော့ကုသိုလ်ဆိုတဲ့တရားကိုအေးစီးပွားရေးနဲ့အိမ်တော်ကြီးနဲ့လဲစားနေကြအဲ့ဒါကြောင့်ဒုဒကာရမတွေရေထဲနေတဲ့ငါလို့ရေထဲမှာပါရှိလို့ဗျာဒါပြောပြီးသားကြီးကိုရေထဲမှာရှော့ရှိတယ်ဟောဗျာ ရှွတ်ရှိပေမဲ့အဲ့ဒီငါရှွတ်လူရလားငါဟာလူလားတရိစ္ဆာန်တို့တရားတော်မတွေလည်းအိမ်တော်ရသားရေထဲမှာနေပေမဲ့ဒုစရိုက်ရှွတ်မလူပါစေနဲ့အိမ်တော်ကိုမပြုပြီးလင်ကိုမယားကိုသားကိုသမီးကိုမပြုဘယ်တော့မှအကုသိုလ်ဖြစ်မှာခံတယ်အခုကြည့်လေကိုဥပုံဆောင်တာကိုလင်းကြောင်ဆိုပြီးအကုသိုလ်ကဖြစ်သွားပြီမယားကြောင့်သားကြောင့်ဖြစ်သွားရပြီအဲ့ဒါအတ္တဟုတ်မလားမဟုတ်လား အေးကိရိတာမကင်းလို့ဘဝခရီးပေါ်တွဲလာတဲ့အခါမှာပိန်နေသည်စားတယ်ပိန်နေသည်ဘာနဲ့ခွဲတော့ဒီတော့မှာပဲဒါနဲ့ခွဲတာကလေးကစသိတယ်ရှင်းနဲ့ခွဲတယ်ရှင်းနဲ့ခွဲတယ်ပိန်နေသည်ဘာနဲ့ခွဲအဲ့ဒီရှင်းနဲ့ခွဲတော့လက်မှာအရှိမလိုဘူးချုံများတဲ့အရာသာလဲစားကိလေသာမကင်းတဲ့လို့အိမ်တော်ပြုကာမဂုဏ်ချမ်းသာလဲခံစားရတယ် ကုသိုလ်ဆိုပြီးတော့လည်းရတယ်အကုသိုလ်အရှိမလို့သေးနဲ့လင်ကိုသားကိုမယားကိုမိပြီးတော့အကုသိုလ်ဖြစ်မခံနဲ့ဒါပြောတာအခုတော့လင်ကိုသားကိုမယားကိုမိပြီးတော့အကုသိုလ်တွေဖြစ်ကြတယ်မှန်ရလားဒါကြောင့်နေလွယ်ညဇာနေလွယ်ညဇာမဇာပါတရားနာယာဒိမာဤဥပုသ္စောယာဒိမာဤကာဘွယ်ရှိမြင် အလပြင်းတရားနာရှင်ထိမ့်မာဤဥဥဆောင်ရှင်ထိမ့်မာဤဘုရားဖူးရှင်ထိမ့်မာဤကဲခဏခဏမကြပြောဥပါလေမြန်မာသမီးပြိုများကဘုရားဖူးသွားတာဘောင်းမူလက်တို့ဘောင်းမူလက်ကြီးစက်ကရှည်ပြဲနဲ့နောက်ကွဲကြီးတွေဝတ်သွားတယ်ဒါလင်းရှာသွားတာမဟုတ်ဘူးဘုရားဖူးသွား စင်စင်သာသာလို့နောက်ကွဲကြီးကိုပြီးတော့ဘုရားမြန်ကုန်းဥချနေလို့ခွေးရမြန်ပမွန်ထောပသုံးနေမှရင်ဘယ်နဲ့လို့အခုရေးပြီးစာဆောင်တွေကရွှေတကုံဘုရားပေါ်မှာစာကြီးတွေဆွဲထားပေမဲ့ဝတ်တုံးရှိပါသေးတယ်တဲ့ဗျဟောဟိုစာဆံပြမှုတွေကသိအောက်တန်းကြနေတာတနည်းသာတွေကလည်းရေးပြီး တနေ့ကဆောင်းကားတစ်ပုဒ်ကြည့်လိုက်တယ်မြန်မာသေယုတ်ဖို့ဒေးတွေကိုတဲ့အခု BC ဗီဒီယို BC တွေမှာတဲ့ဘောင်းမင်းဖင်ညာကလေးတွေနဲ့တဲ့ကိမ့်ညာအေးအဲ့ဒါတွေကအရာရာစစပျက်စီးကုန်ပြီအဲ့တော့ဇတ်တော်နဲ့ဘုန်းကြီးတို့ကတော့ဗုဒ္ဓဘာသာပြီးပြီးပြောရမှာရှင်းတော့ကဟရိတ္တစာတို့ဂေါရမဘုရားအလောင်းဟာယတိကြီးဖြစ်ခဲ့အဘိညာဇံပြန်နိုင်တယ်ဘယင်ကြီးကကြီးညိုပြီးတော့မှရှင်နန်းတော်ဆွန့်ပင့်ကျွေး တနေ့တိုင်းပြည်စွန်နာအေးသဘုံတကားနေထားကြတော့မိဖုရားကြီးငါဆရာပေါ်ဝတရားမချို့ကြီးနဲ့ငါချစ်ထွက်ပါမိဖုရားကြီးကလည်းကောင်းမွန်စွာပြုစုလို့ဆရာရသိလာမဲ့လမ်းကစောင့်ပြီးတော့နေရင်ကအိပ်ပျော်သွားဘုရားလောင်းရသေးကအဘိညာဉ်ကနဲ့ကောင်းကင်ကပြန်လာပရင်းမောက်ကဝင်လာတော့ရှော့ရှော့ရှော့ရှော့နဲ့ဆိုပြီးလျောတေသင်္ကန်းအတန်ကြတော့မိဖုရားကြီးနတ်မိတော့နိုးလာဝဋ္ဌံဗတ္တိထမိန်ကျွတ်သွား အဲ့ဒီမှာကောင်းကင်ပြန်ကြတယ်ဖယားအလောင်းယသိကအပြန်မှာမြေပြင်ကိုရင်းညံလျှောက်သွားပါအဲ့တော့ယနေ့တို့မြန်မာပြည်မှာသံဃာ9သိန်းဝန်းကျင်ရှိပါမตาချတဲ့အခါရှေ့ကဘုန်းကြီးမပါပဲနေအောင်တို့အမျိုးသမီးတွေကဘယ်နဲ့လုံနေရတာတော့ဟမ်ရှေ့ကလည်းကွဲနောက်ကလည်းပြဲတကူလုံးလည်းခွဲစိတ်ထားတာဘာမှရကြမရှိတော့ဘူးဒါကြောင့်ဘုန်းကြီးတွေမရှိပဲနေလိမ့်မယ်နော် ဘုရားလောင်းရတိကြီးတို့ဇန်လျှောတာအေးဒါကြတော့တခုနော်အဆက်ချက်ဖုံးလွှမ်းကာဝယ်ဖို့နောက်တစ်ခုကတို့ဘောရမဘုရားအလောင်းဟင်းသာမင်းဖြစ်သူမှဟင်းသာသမီးလေးတကောင်မွေးတော့အချစ်ကြီးစွာနဲ့ကိုင်ငါသမီးစိတ်ချမ်းသာအောင်မင်းကြည်ရတော်၍ရိုးစီရခန်းလင်းများဆုံးပြီးတောင်းနေကြီးလေအမျိုးမျိုးတွေတခါလေအဲ့ဒီကိုယ်သမင်လာကြတော့ဟင်းသာမလေးကအသွေးအယောင် အေးအမွေးအတောင်လှတဲ့ဒေါင်းကိုသူ့ကျင်ရာအဖြစ်နဲ့ရွေးလိုက်ဒေါင်းကဒီတိုင်းနေဟင်းသာမာလီနဲ့လည်းပေါင်းရမယ်ဖရာလောင်းဟင်းသာမင်းကြီးကိုလည်းရောက်ခမတော်ဟာအခုတော့အများတွေကငါ့ကိုရွေးတာပဲဆိုပြီးပရိသတ်ကြားမှာအမိလံကလိုက်တယ်လေအဲ့တော့ဘာပေါ်သွားတော့သွားရောအဲ့တော့မှဘုရားလောင်းဟင်းသာမင်းကြီးဒီလိုအဆက်ကြောင့်မဲ့တဲ့ကောင်ငါသမီးနဲ့မပေးကြတော့ဘူးသမီးကညာရော ခေါင်းဆောင်ကြီးဘုရားလောက်ရောက်ခမတော်မှာလွဲသွားပြီအခုကလေးတို့မျိုးသမီးတွေပိဋကကြားမှာအမိထောင်ပြကြတာအေးအဲ့ဒါကြီးပြန်ထိန်းသိမ်းညာတိတ်အယုဆိုးနေပြီကြားဘူးသေးတယ်ကြောင်းလိုက်တခုရုပ်ရှင်မင်းသမီးတယောက်ကမွေးနေ့သွမ်းကြွေးတာဗရာစီယာမပါဘူးတဲ့အဲ့တော့ပြိဿကြီးဘုရားဖြစ်မဲ့နေသူရတာဘာဇွမ်းကတုံးဩ ဒါများအားကြသလားတော့မပြောတတ်ဘူးဗျာအဲ့ဒါလောက်အထိရုပ်မှပက်ဆက်လာပြီပြိတ္တာဝဋ္ဌာရလည်းပါပါလေးဒီနောက်ကကြီးရှိတို့ရပေါင်းမြင်တယ်ရှိကကြီးနောက်တို့ရပေါင်းမြင်တယ်အရင်လေးတွေခြိုက်နေတာသိမများဘူးချက်ရောက်နေပြီဘုန်းကြီးများဆုံးကရင်တော့မျက်ကြည့်မဲ့ကတ်ခံရမဲ့ပုံမျိုးပေါ်နေအဲ့ဒါလေးတွေပြန်ထိမ့်နေညမြန်မာရည်ကျေးမှုဘာသာရည်ကျေးမှုတွေဟာတနေ့တစ်ချက်ပျက်စီးလာပြီ ဒါကြောင့်ဘုန်းကြီးတို့တရားဟောရတယ်တခါတည်းရတော့အားငယ်မြင်းမောတောင်ဇီးဇီးနဲ့ပေါက်မြင်းမောတောင်ကျူရိုးနဲ့ထိုးသလိုပဲဟာလောကရဲ့ကာမဂုဏ်တွေကစာဆောင်မဂ္ဂဇင်းအမျိုးမျိုး TV ဗီဒီယို CD VCD TV တွေ MR ဘာဖိုက်ဆိုလာပဲတဏှာကခလုံးနေလိုက်ရင်ဆလောင်းနဲ့ TV ရှိမိတာလာရင်အာရှအာဖရိကဥရောပအမေရိကဩစတြေးလျတိုက်ကြီးငါးလိုက်ဖြတ်ချိုတပြိုင်နဲ့မြင်တယ် ကြည်လာကလည်းလေးဘက်သွားကလေးနဲ့သေကံဤအဖိုးအောင်မယ်ဟိုဒီကြည်တော့ဘုန်းကြီးတို့ကဘယ်လိုလုပ်ပြီးတော့ဒီလူတွေပြုပြင်တော့မှာတော့တခါတည်းကကြတော့အားနေမိတခါတည်းကကြတော့လေဘာပဲဖြစ်ဖြစ်စကားတော့ကြံရမယ်ဆိုပြီးတော့သာရွတ်မိတ်ပြီးတော့ဘုန်းကြီးတို့ပြောနေရတာအေးအဝတ်အစားတွေကဒီနေ့သိပ်ပြီးတော့အောက်တန်းချကုန်ရပြီမှန်ရလားသို့ကာဝယ်ရှုမြင်ကာဝယ် အလားပြင်းဘုရားနာရှင်ထိမ့်မာဤဥပုသ်ဆောင်ခြင်းထိမ့်မာဤဘုရားဘူးရှင်ထိမ့်မာဤမြင့်မြတ်နေရာမနေပါသံဃာတွေ့ရာထိမ့်မာ၏ အေးအဲ့ဒါခုနှစ်နှစ်သမီးရှင်းတဲ့သမီးရှင်းတဲ့သားလေးကစပြီးတော့ဘိုင်းစကင်နဲ့ဆိုင်ကယ်ပေါ်ရောက်ရင်ဘုန်းကြီးဒီလားရှင်ဆိုတဲ့ဘာသာရေးကောင်းဆောင်တော်မှာဝိရဏဝက္ကနေရှိကနေဆိုပြီးတော့သွားနေကြအေးဆိုင်ကယ်နဲ့ဆက်ဘိဟာမိပိုင်ကလွဲရင်ရက်ချင်ရရက်ဆင်းရဆင်းကိုပိုင်ရင်နေပါဘုန်းကြီးဒီလားရှင်ဆိုတာဘာသာရေးကောင်းဆောင်အေးရွာပြရွာသားမကြည်ညိုဆိုသလိုပဲ ကိုယ်ဘာသာခေါင်းဆောင်ကိုဘုရားဘာသာဝင်လူသားတွေကမလေးစားရင်ဟိန္ဒူခရစ်ယာန်အစ္စလာမ်ဆိုတဲ့ဘာသာကြားတွေကဘယ်လိုလုပ်လေးစားတော့မှာအေးအဲ့ဒါလေးလေဒုဒကရမသတိထားလို့မိဘများကကဟဲ့သားတို့သမီးတို့ဘုန်းကြီးဒီလားရှင်ဆိုတာဘုရားဘာသာခေါင်းဆောင်တွေဖြစ်တယ်ဒါကြောင့်စပိန်ဆိုင်ကနေအနာမကနဲ့အေးအနာရောက်ရင်စပိန်ဆိုင်ကမောကဆင်းပြီးတော့တွန်းပြီးတော့ကွင်းပြီးတော့ရှောင်သွားရဒီစပိန်ဆိုင်ကဆင်းတာဘယ်လောက်ကြာလို့ ခြေတော်လေးလွှဲချက်ဖတ်မိပြီစက္ကန့်ပိုင်းပဲကြာတယ်10မိနစ်တောင်မကြာဘာတွေရေးကြည့်နေကြလဲဘာတော်ဝတရားတွေပြက်ကုန်တော့ဒါကြောင့်နဲ့တို့ရှင်းတော့ကရှင်ရဲ့မြင်းရဲ့ခါပေါင်းရှင်ရဲ့မြောက်ရဲ့ခါရဲ့တစ်တပင်အမိပြုနေကြငါတို့တသိကကုံဝကြီးမားတဲ့ပုဂ္ဂိုလ်လေးလေးစားစားနဲ့အဆုံးအမတကနာယူမှကောင်းမယ်လို့အချင်းချင်းသဘောပေါက်ပြီးတော့သူတို့သုံးဦး အဲ့ဒါအသက်ကြီးတဲ့လူရွေးကြ။ကိုင်ဦးဦးရှင်ပြောပါအောင်။သင်ရောက်ခြင်းကာလကဒီတိပင်ပဲခြေမျိုးမှာ။အာချွေတော်ခါနဲ့မြောက်တို့ကျုပ်ရောက်ကြကာလဒီပင်မော်ကြော်လွှားသွားနေတာကျုပ်ရဲ့ဘိုက်အောက်အရှင်မှာပဲရှိလေတဲ့တဲ့။ချွေတော်မြောက်ပြောပါအောင်။ချွေတော်ရှင်တဲ့ခါတို့ကျွန်ုပ်ရောက်ခြင်းကာလဒီတိပင်ခေါင်းအညွန့်အပြားကိုကျွန်ုပ်ဖင်ထိုင်စားတဲ့အဆင့်လောက်ပဲရှိပါသေးတယ်။မြောက်တဲ့အခါဘသူကအသက်ကြီးတော့ မြောက်ကကြီးတယ်တတရိษံကပြန်လာတာလားမြောက်ကကြီးရအောင် အသက်ကပါမလာဘူးအဲ့ဒါကြောင့်ပြောတာဘုန်းကြီးမိတာမြောက်နဲ့ရှင်ဘသူကအသက်ကြီးအောင်လို့မေးတာဒါမြောက်ကကြီးတယ်ဆိုတော့တရိษံကပြန်လာတာပြောဘသူကအသက်ကြီးတယ်မြောက်ကအသက်ကြီးတယ်ပြောအေးမနဲ့မိုးလေးမှချိုလင်းလေးတွေဝယ်ပြီးမူကြုံကြောင်းအပ်ပေဦးတိုက်ရှိတော့ခါပြောပါဦး ဟာရွှေတော်ရှင်နဲ့မြောက်တော့ကျွန်တော်ရောက်ခြင်းကလာဒီတိပင်ရှိကိုမရှိသေးဘူးဟောဒီကတိတိမျိုးကြီးစားပြီးတော့မရှင်ပါချလို့အဲ့ဒီမျိုးကြီးကပောက်တဲ့အပင်ဆိုတော့ရှင်ရဲ့မြောက်ရဲ့ခါရဲ့ဘသူအသက်အသက်အသက်အသက်အကြီးဆုံးလဲဒါတော့အော်တိုမက်တစ်ပြောอยู่ပါအဲ့ဒီနေ့ကစအကောင်ကြီးတော့ရှင်နဲ့မြောက်တို့သည်အကောင်ငယ်သောခါကိုအယုသေးပြုတ် ခါရဲ့အဆုံးမနဲ့နေလာလိုက်ကြတာဇတ်တော်ပေါင်းလိုက်တော့ခါဒီဖရာအလောင်းမြောက်ဒီရှင်သာရိပုတ္တရာအလောင်းရှင်ဒီရှင်အာနန္ဒာအလောင်းတို့ရဲ့ဘာသာရေးခေါင်းဆောင်ကြီးတို့ဒီတရိษံဖြစ်ပေမဲ့တသိက္ခာခုံဝါကြီးမားတဲ့ပုဂ္ဂိုလ်လေးစားချပါတယ်မှန်ရလားအဲ့တော့ဘုန်းကြီးဒီလားယင်ခဏလေးစားသမှုတော်တော်နည်းနေပြီဒါလေးဘုန်းကြီးတို့ပြောရရင်လည်းပြောမဆုံးမှတော့သုံးတော့ ကရိယာကရိယာပြန်လာတော့လေမြန်နဲ့လေငွင်းမှာပေါ့ဒါဘုန်းကြီးတို့တကြီးရွယ်ဦးဆိုပြီးတော့အဲဒီမှာအထုကနဲ့ထားတယ်အဲ့ဒီနေ့ပဲလေမြန်ကလည်းပဲအထုအရာရှိကတော်တယောက်ချင်းမယ်လို့ဆိုဟာတို့နေလို့ဖြစ်ပါမလားကွာရပါတယ်ဖေရဒါကိစ္စမရှိဘူးနော်တို့ပဲနေရနေရနေရရပါတယ်ဖေရဆိုပြီးတော့အဲ့ဒီမှာရှင်းလာဘုန်းကြီးတို့လည်းကိုယ်ပင်လေးနဲ့ကိုနေတာပေါ့လေမင်းဒီနာလာပြီးတော့ဘုန်းကြီးတို့နဲ့တိုင်းရကလေးထိုင်မထိုင်တာမိမ့်လား မိမအဲ့တော့ယာတုစီစဉ်ဂုံသေးအာနာကိုမိပြီးတော့ဒီနေရာမှာဆရာတော်တန်ဃာတော်ရောက်နေပါလားဆိုတဲ့အသိအလေးပြုရမယ်ဝှချရမယ်အသိဆိုတော့မရှိတော့ဘူးဒါခေါင်းဆောင်ပိုင်းမှာဘုန်းကြီးတော့သူ့မကြည်နာလို့ပြောတာမဟုတ်ဘူးတရားဓမ္မနဲ့ပြောဩသူတို့လို့ဆိုပြီးသူကကြည့်လိုက်တော့မျိုးသမီးကြီးကဥက္ကဋ္ဌလေခိုက်မယ်လို့လောက်ကြမှာ ခေါင်းဆောင်ကစပြီးတော့ဥကျိုးမှာကြံတဲ့နောက်လိုက်တည်းကပြောလို့ရမှာငါလောက်တယ်လို့လောက်မှန်ရလားမကြည်နာလို့ပြောတာမဟုတ်ဘူးဒါတော့ဘုန်းကြီးတို့မအားဘူးနော်အမေရိကန်အင်္ဂလန်ဂျမန်ကနေဒါယူရီးယားမလေးရှားစင်ကာပူဩစတြေးလျရှစ်နိုင်ငံပြောင်းလာတဲ့ကိုယ်တော်ကြီးဒါလောက်မအားဘူးဟုတ်ပါလားအေးအဲ့တော့မယိုးမသေးပြုကြရင်တို့လူတွေဟာဆင်းရဲဒုက္ခရောက်မှတို့လို့ဘုန်းကြီးတို့ကဘာသာကြီးခေါင်းဆောင် ခေါင်းဆောင်ဆိုရင်အသိရှိရမယ်ဘာသာနောက်လိုက်လူသားတွေပေါ်မှာဘုန်းကြီးတို့ကအဆုံးမဩဝါဒမပေးရဘူးလားဒါဒါမြင့်သွားရစို့ဩဝါဒပေးဆိုဟမ်ကြိုက်ရှိတယ်အဲ့တော့ရှိတော့ကဥပရိအတကမင်းကြီးတဲ့သူ့မှာဥပရိဒေဝီမိဖုရားကချောလဲချောလှလဲလှအရွယ်လေးရငင်းယာရုကတော့ဘယောကတဲ့ အဲ့ဒါနဲ့အရွယ်အလှရာဓုကိုမိပြီးတော့သတိကဂုံဝါကြီးမာတဲ့ပုဂ္ဂိုလ်ဇရွေးနဲ့ထွေးဆက်လို့ဆက်ရိုက်လို့ရိုက်ဟေပါချလို့ချကန်လို့ကန်ကြောက်လို့ကြောက်ဟုတ်လားအေးအဲ့ဒါဖဏတုတ်ခိုင်းလို့ခိုင်းထီမိုးခိုင်းလို့ခိုင်းဘာပြောကောင်းမလို့သေတဲ့အခါကျတော့နောက်ချီပုံကြီးထဲမှာပိုးမကြီးသွားဖြစ်နေတယ်ဘာဖြစ်လို့မယိုးမသေးမျိုးရုပ်ချေတဲ့ဒါကြောင့် တို့ကဘာသာရေးခေါင်းဆောင်ဆိုတော့ကိုယ့်ရဲ့ဘာသာဝင်လူသားတွေအမျိုးယုံမဖြစ်စေချင်ဘုန်းကြီးတို့ဘောမှာကြော်လွှတ်သွားကိစ္စမရှိဘူးတယောက်တည်းအနေနဲ့သိခံနိုင်ဒါပေမဲ့ဝါဒလမ်းစဉ်ဆိုတာလေးတော့ကိုယ့်ရဲ့သက်သိက္ခာခွန်အားကြီးမားတဲ့ပုဂ္ဂိုလ်ဘာလို့ရမလဲလေးစားရမယ်အဲ့ဒီမှာမြင်ခဲ့တာတွေအကုန်ပဲအယုံကပြတာကလေးကတော့ သူကမြရည်နွေးနေမှဲ့ပေးတယ်ဆရာတော်ဘုရားဘာလို့လို့မှအေးကွာမလိုပါဘူးတို့เจ้าကပြည့်စုံရပါပြီလို့မလီသူကလေးကတော့တိရရှာတယ်ဒီပင်ဟာတော့ဘောင်းမိပဲဝိုးလာလာပစိုးပဲဝိုးလာလာလန်ကုတ်တီပဲဝိုးလာလာဘုန်းကြီးတို့စောင်းကန်စောင်းကန်နဲ့ဒင်းလုံးလေးတို့ငါတို့မနေရတဲ့ဆိုပြီးမြလူများမြင်ရန်ထောင်းနေတာတော့မသိဘူးဘုန်းကြီးတို့ကပြောတယ်နေလို့ဖြစ်မလားစောစောကမေးအေးအဲ့လိုမျိုးလေးဗျာတို့ဘာသာရေးမှာဟမ်ပြောဦးမယ်လေမြန်တခုပေါ်မှာဘသူရလို့တော့မပြောပါဘူး ဘုန်းကြီးကတရားနဲ့ဘုန်းကြီးကတော့ရားဘူးတွေအများကြီးပေါက်နေတာကိုဒီမှာတကားလဲအဲ့တော့သင်္ကမယုံနိုင်ဘူးသင်္ကယုံရင်ဒါကြီးလူချားချမဘိုးဘိုးရဖြစ်မှာဆိုလို့ origin နဲ့ထွက်ပြီးတော့သင်္ကကိုကင်သွားရတောင်ကြီးအမောင်ဘွာကြီးကပါသေးတယ်တောင်ဝေးကြီးကအဲ့တော့ဘုန်းကြီးကိုတောထွက်မှတ်သလားကိုရင်မှတ်သလားမသိပါဘူးလေရင်မယ်ကလေမုံဝေသွားတာဘုန်းကြီးမဝေဘူးဘုန်းကြီးကဒီတိုင်းချင်းဒါမနဲ့တော့ညနေဆိုဘုန်းကြီးမသားဟုတ်ပါလားထားပါဒါနဲ့ဘုန်းကြီးကဒီတိုင်းချင်း နော်အဲငါတို့ရေးတွေစီယောဂရှိတော့ချွေမတော်ဘူးကွာလို့ရင်မွေးလေးပေးပါအဲညောင်ဦးအတက်တဲကပြောတာညောင်ဦးကနေမန္တလေးဆင်းမလာသေးဘူးမန္တလေးကနေဟဲဟိုမလာသေးဘူးဟဲဟိုကနေရန်ကုန်ရောက်မလာသေးဘူးဒီမျိုးမှဆင်းလာအဲ့တော့ရေးမမချင်းအနာနာလို့ပြောတယ်ခုံကြီးကနေမင်းဘယ်သူလဲတပည့်တော်လုံချုံရေးပါဟောမင်းကြားတယ်နော်လို့မင်းမြင်တယ်နော်လို့မုန်းရတာငါမွေးဘူးမင်းသာဝေသွားတယ် ငါငါလို့ပြောတာမဟုတ်ဘူးငါပါရှင်ကြီးတယောက်ပါရှင်ရဲ့အကုန်လုံးသူ့လက်မှာအပြည့်ပေးထားတာလို့စားရမစားရသူ့ဘာသူလွန်ပြစ်ပြီးခွေ့ပြစ်ပြီးကျွေးရမယ်ကွာငါရင်မီးတောင်းတာမင်းကြားတယ်မဟုတ်လားကြားပါရဲ့တဲ့တပည့်တော်နောက်ကြပါပြောရမယ်ငါသူများပြောတာမချက်ဘူးငါကိုယ်တိုင်ပြောရမှာရှင်းပြီယုံကားနဲ့ဝင်ပြီးတော့ပြောတာအေးအဲ့ဒါတတိကဖြူးเสียတော့မလို့ခြင်းဖယ်ထားလိုက်ပါရှင်ရတယောက်တန်ဃာတစ်ပါးနေအပြင်တော့မင်းတို့တနိုင်ငံလုံးမှာတန်ဃာလေး 9သိန်းနဲ့ရှိတယ်ဒါလေးများရှိသွားတဲ့တန်ခါအင်မတန်နည်းပါတယ်လို့ဒါမှအလေးမပြည့်မင်းတို့ဘာလို့တော့မလုပ်လို့ပြောလိုက်တာအခုတော့ဒီမင်းရဆရာတော်သီးသန့်ကားနဲ့ပို့ပေးပါမယ်ဖေရတယ်အမေဆဲတာလေးရတယ်တခါတည်းရတော့အဟုတ်ပြောအဲဒီမှာကြည့်တာနောက်ကြတော့ဘုန်းကြီးကမေးတယ်သူတို့ကသူမှတာဘာဘာယူရတာရှိငါမေးတယ်မင်းတို့လေရင်ပေါ်မှာဘာဘာကြောင့်ဝန်ထမ်းပါသလားပါပါဘူးဖေရဒီမေရီရအလုံးဗုဒ္ဓဘာသာတွေပါ ပြီးသွားပြီလေဖြေရပေါ်သွားပြီငကောတော့ဘာရဲ့ညာရင်နဲ့ဆိုပြီးစကားလေးကောင်းသူကခရစ်ယာန်ဘာသာမြင်မှုပါဘုရားဘာညာပြောတော့သူလည်းဘာသာချမ်းမပါဘူးလေကြိုက်တယ်ဘုရားဘာသာကြီးကြည့်ထားအေးအဲ့ဒါကြီးဗျာဒါရောက်သတိထားကိုဖြူးစရာတော့မလွန်ခြင်းဘူးတန်ဃာတစ်ပါးပါခြင်းရတူသူ့ရဲ့လက်မှကိုယ်တာပြည့်ပေးထားတာခံစားခွင့်အတို့တရားတော်မတွေလည်းအထူးသတိရှိကြတော့တရားနေရဆိုပြီးတော့ အဲ့လိုဟာတွေနဲ့ကိုယ့်ဟာကိုယ်သားရည်သမီးရည်စီးပွားရည်အရေးကြီးပြီးတော့တန်ခါပြစ်ပယ်ထားတယ်ဘုန်းကြီးကအိမ်ပင့်တရားမှမဆိုလိုဘူးအယုဒကြရှိရမှုတန်ခါတရဏဂိစ္စမမိပဲတန်ခါတရဏဂိစ္စလွတ်နေကြပြီဗျာဒါကြောင့်ရှင်းတော့ကတို့ဘာသာကောင်းဆောင်တို့သည်တရိစ္ဆာန်ဖြစ်ပေမဲ့လို့ကိုယ့်ရဲ့အတ္တဒိဋ္ဌာကြီးမားတဲ့ပုဂ္ဂိုလ်၊ခုံဝါကြီးမားတဲ့ပုဂ္ဂိုလ်ဘာလို့ကြားတယ်လဲ ရိုးသေးတယ်ကိုင်းဆိုင်တယ်လေးသားတယ်မြန်လို့တယ်တို့ကလူရှင်းမလားမြင့်မြတ်နေရမနေပါတရားနာရထိမ့်မာဤကုသိုလ်ဆောင်ရထိမ့်မာဤသံဃာတွေ့ရထိမ့်မာဤအေးဆိုဤသောအဖြင့် မေတ္တာပါဝင်သည့်ရှင်ပါသီလကိုဒီသီလကိုလွန်အောင်ထုတ်၍မေတ္တာတပါမေတ္တာပါမှလုံနဲ့ဒီများသက်မတတ်တာမေတ္တာရှိလို့မေတ္တာမရှိတတ်မှာမို့အဲ့ဒါကိုကိုယ်နှဝင်းကြီးကိုယ်နှဝင်းကြီးဆိုပြီးကိုယ်ပါသီလဆိုတာတော့မသိတော့ဒီကိုယ်နှဝင်းဆိုတာရေးတော့အမိပြုလောက်ထားရင်အမှားကြီးပဲသားအောင်လေဟိုလူတွေကအဲ့ဒါပဲဖရားလေဒီဒီကိုမျိုးမှာ ကိုကိုပါတိလာမရဲ့ဟင်ခကြီးသွားတော့နောက်၈ရောက်ခဲ့ဆိုရင်ဟဲ့အမောင်၉ရောက်ပြီဒီမှာဆိုပြီးတော့ငကြောက်တင်သွားဆိုလားပါဆိုလားဟာလောကကြီးကတော့အကုန်လုံးဘွက်ပေါက်ကုန်တော့ဤသောအပြင်မေတ္တာမဝင်သည်ရှင်မဟာသီလကိုခံယူခြင်းသောသောက်ဒီပါဤရှင်ဘုရားအပမဒေနတံပါတိထ ဩရှာကရှိပြီပါရှင်မကြီးကဘယ်ခေါ်တာဘုန်းကြီးကပါဠိလိုအပမဒေနသံပါဒိထဆိုရင်ပြိဿကအာမဗန္တေဘယ်နဲ့ပါရှင်မကြီးကဘယ်ခေါ်တာလှုပ်ပြီအပမဒေနသံပါဒိထရှာလေးလည်းနှစ်သိကိုပြိမမေ့ဘူးကြိုက်တရားဟောဗလား ဟမ်မဟောရသေးဘူးခုနှစ်နာရီဝဲပလင်တက်တာအခု9နာရီခွဲတော့မယ်အဲ့ဒါဘာလဲအေးတရားဗျာရှင်းတော့ကသိခုတ်သွားဥက္ကဋ္ဌလောင်းနဲ့မယူနိုင်ဘူးမင်းကြီးဟင်လည်းမယူနိုင်ဘူးဆန်လေးသာယူသွားဟိုကြတော့ခုတ်တဲ့လူကခုတ်ဓမင်းရဲ့တာဝန်ကြားတဲ့လူက စမ်းကြရေကလေးနဲ့ဘွားဘိုးဝါးကလေးနဲ့ခမင်းချက်လိုက်တာခမင်းဖြစ်သွားပြီ။သင်ကတော့ဘာရှိငါလူရစိတ်သာရှင်စောဘုရားဟောပါကွာ။တိုက်မင်းစားငါဟင်းပြောမယ်။ဘုရားခမင်းလူပြင်းစားကွာစားကလေးကြောခိုးကနေမြူချလိုက်စားကွာစနိုက်ကြောခိုးကနေမြူချလိုက်စားကွာဂျိုးကြောခိုးကနေမြူချလိုက်ဝါသွား။ဒါလေးကငါသားမမင်းပြော။ အဲ့တော့သမင်းဝါတဲ့လူကစားกว่าစင်ကောင်လုံးရောသူကိုမျိုးချနောက်တစ်လုံးစားမယ်လို့တော့ဟိုကဆေးလေးပါတဲ့ပါမင်းတော့ကသမင်းတစ်လုံးဟင်းတစ်ခွက်ပြောရငါကြမင်းစင်ကောင်လုံးရောနဲ့ပြည့်တယ်လားမင်းမတရားဘူးဟိုလူကဆေးလေးကိုအာမရရှက်ပြီးတော့ဖူးနဲ့မိကိုထုတ်ပြီးတော့မင်းကလည်းတဲလောဘကြီးစင်ကောင်လုံးတော်ပဲကိုအောင်စားပါဦး အဝနာဒုတိယဒုလူရတရားမဟောသေးဘူးမလုံးနဲ့သီလပဲလုံအောင်ထိန်းဦးနော်တို့သာသနာတော်မှာသီလသမာဓိပညာသီလကမူလတန်းရှင်လောက်ရှိတယ်သမာဓိကအလယ်တန်းရှင်လောက်ရှိတယ်ပညာကအထက်တန်းရှင်လောက်ရှိတယ်မူလတန်းအောင်မှာအလယ်တန်းတက်လို့ရတယ်အလယ်တန်းအောင်မှာအေးအဲ့ဒါကသီလကမူလတန်းမှမအောင်ရင်သမာဓိပညာဘယ်လိုလုပ်တတ်ကြလဲ ဒါကြောင့်ရှင်ကောင်းလုံးကျော်ပဲကုံအောင်စားအောင်မှန်ရဲ့လားအေးအဲ့တော့ခဏိတရားအနာသအဲ့တော့အခုဘုန်းကြီးတို့မကြမီမတ်လ3ရက်4ရက်နေ့လောက်ယူရီယာကိုသွားပြီးတော့ကြောက်ကအစာထိုးကုရပါမယ်ဘုန်းကြီးတို့ကြောက်ကနှလုံးလုံးအလုံးမလုံးဘူးလို့သက်ဆိုင်ရာပညာရှင်တွေကပြောပါတယ် အဲ့ဒါကြောင့်နေဘင်းကဖောက်ပြီးတော့တလချေးပြီးတော့ခုလက်မှာပြောင်း15ချိန်ရှိပါပြီမသွားသေးသမျှတော့ဆေးရအောင်မှာပေါ့အဲ့တော့ဘလောက်ကုန်မလဲစုံစမ်းကြည့်တော့အိန္ဒိယဆိုရင်250နဲ့300ကျားယူရီးယားဆိုရင်300နဲ့400ကျားစင်ကာပူဆိုရင်900နဲ့600ကျားရှိပါတယ်ဆိုတော့ဘုန်းကြီးတို့ကလည်းရှိသမျှအကုန်လုံးကြောင်းနေကြီးပြည့်ထဲဘာမှမရှိဘူး အဲ့တော့ဒီ300 400ကြီးတော့ဘယ်နဲ့လောက်ရမလဲဆိုတော့ရံပုံငွေလိုးလာတော့အဲ့ဒါအခုကရံပုံငွေတရားပွဲပဲရှင်းရံပုံငွေဒါကလည်းမလှူပါလို့မပြောဘူးလှူတဲ့ဟာသည်ဘုန်းကြီးတို့ရဲ့ရှင်းပြစီပြဒါကိုပြောတယ်အေးအဲ့ဒါအတွေးမမကြနဲ့အေးအဲ့တော့ကတို့ဝိနိဒေသနာတော်အယဒါန၄မျိုးရှိတယ်သင်္ကန်း လူကိုခြေလမ်းမတော့မလို့သင်္ကန်းဆွမ်းကြောင်းစေပြောရထုံးနေရပြောသင်္ကန်းဆွမ်းကြောင်းစေပြောမလီနော်ကျူရှင်ကလည်းနေရာတကာယူရတာပါတော့ကြကြတော့ရည်သားထားရှားတာတော့ကျူရှင်ပေးရအောင်အေးအဲ့ဒါကျူရှင်ပေးလိုက်မယ်နော် ဟိုရမ်းမိကြည့်ထဲကိုနော်မိစ္ဆာနဲ့အကုန်ထုတ်ပြီးမိစ္ဆာတစ်ချောင်းလေးထက်ပြီးတော့ပေးလိုက်သဘောပါပဲသူချစ်အဲ့ဒါကိုရှဲကနေချစ်ပြီးမောက်ပြီးတော့ပေးလိုက်မယ်အပြန်ရှုပ်ပြီးတဲ့မိစ္ဆာပိုင်သူငါ့ကိုချစ်တဲ့ခေါ်မချစ်ဘဲနဲ့ပေးလိုက်ရစ်မချစ်ပါဘူးအဲ့ဒါယူရတာဟုတ်ပါရောကျူရှင်ပေးရအောင်မလားလို့ငါတင်ငါဆွမ်း ကြောက်ဆေးသင်္ကန်းအလူဆွာအလူကြောက်အလူတွေနာခဲ့ဘူးတာများလာပြီခဏိဆေးအလူဒါပါလေအေးဒကာမတိကလူမခံဘူးနော်လှူတာကိုခွန်ကြီးတို့ရှစ်ပစ္စည်းအတွက်အသုံးချမယ်ဒါလေးကိုပြောတယ်အဲ့တော့ခွန်ကြီးတို့ဒေသနာတော်မှာရှင်ပိလိန်နဝဋ္ဌ အာတောက်တုမေဟနဲ့ပတ်သက်လို့အကျိုးတရားသိရင်ထီရပလင်းတို့ဟုတ်လားအာဇာကနာတို့နဖာကလောတို့သပိတ်ချီတို့တပြက်တို့ရေစစ်တို့သိရင်တွေ့အောင်သွားကြည့်ရအဲ့ကြမှာသူဘယ်တော့မှဘာဘာလူပဲလို့ဘယ်လိုဘယ်လိုဘယ်လိုဘာမှလူပဲလို့ဘယ်လိုဘယ်လိုဘယ်လိုအကျိုးတွေရနောက်တစ်ခုအနာမဲ့သူအဲရှင်ပါကုတဲ့ဗျာဟောအဲ့ဒီရှင်ပါကုလားရဲ့သမိုင်းလေးကဒီလိုအတိတ်ဘဝဘဝက ပါရမီတော်တွေကိုရှိခုခဲ့နောက်ဆုံးကျွတ်တန်းဝင်ယဟန္တာဖြစ်မဲ့ဘဝကောသံမီပြီးတထေးလင်မယားတို့အိမ်မှာသားအဖြစ်နဲ့မွေးပါလာတော့ကယမုန်နာမြေထဲမှာသူတို့ရဲ့ရှေးခေတ်အခါဘာသာလူမျိုးအရာခေါင်းစည်းမင်္ဂလာကလေးကိုယမုန်နာမြေထဲခြားခြားပြီးတော့ခေါင်းစည်းမင်္ဂလာပြုတော့ဘုံကံလို့ဆိုရမယ်ငါးကြီးရဲ့အဲ့ဒီကလေးကိုဆွမ်းပြီးတော့ဟတ်သွားရော ဟသာတော့နတ်များကတိုက်လွတ်တဲ့ကဲသို့ကောသမီပြည်ဟန်ဒီဗာရဏသီအထိအဲ့ဒီမှာဗာရဏသီတဏှာတဲ့တို့ရဲ့ပိုက်ထဲရောက်အောင်ဆိုပြီးတော့အဲ့ဒါကံတရားကတွန်းပို့လိုက်ဟိုကြတော့တဏှာတဲ့ဒီကငါးရီမိတော့ဟာလှလင်းလာကြီးလဲကြီးအကောင်လည်းတော့တုံးတစ်ရောင်းတာအခုတော့လုံမဟုတ်ဘူးအကောင်လည်းရောင်းရင်ပို့ပြီးတော့ပိုက်ဆံရမယ်ဒါနဲ့သွားတဲ့အခါကြတော့မှဗာရဏသီပြည်မှာ သာသမီငတ်နေတဲ့သာသမီလူချင်းနဲ့တထေးလင်မယားအဲ့ဒီအိမ်ကရောက်သွားငါကြီးပြောငါကြီးအကောင်လဲလှဝါလဲဝါယူကြအောင်မလားဗျအဲ့ဒီမှာတထေးတော်ကရှင်းကြည့်တော့အတင်းမှာရှိတဲ့ကလေးရဲ့ဘုံကဒီငါကြီးမင်းမင်းရင်းမဲ့သူကလူချင်းလို့ဝယ်လိုက်ဝယ်ပြီးတော့ခါလဲအိမ်ကြီးထမင်းချက်အဲ့ဒါတွေကတုံးတစ်ချက်ကြအခုတော့မဟုတ်ဘူးတထေးကတော်ကြီးကိုယ်တိုင်ငါ့ကိုခွဲတယ် တို့ပြိဿပုံမှန်အနေထားဘယ်ကခွဲဘိုက်ကခွဲတာအခုဘိုက်ကမခွဲဘူးကလေးရဲ့ဘုံကိုကြောကခွဲလိုက်တော့မှဒုနာပတိပိမံဝိယရွှေရှင်နုဘသောတာရကံသူငါကိုအာတတကောင်းစွာမသွေမြင်ဟပါပေတည်းဟာငါးဘိတ်ထဲကနေပြီးရွှေလိုခြင်း ဝေထိုင်တဲ့ကလေးလေးတယောက်အသက်ရှင်ရတွေ့နေတဲ့အခါမှာဝမ်းမြောက်ဝမ်းသာအေးတို့တဲ့တွင်မှာရင်ငါတုံးရည်တွင်နဲ့လိမ့်ကြဆိုသလိုသာသမီလိုချင်တော့၅ဘိုက်ထဲကသာသမီတွေ့တယ်လို့တတိကြီးနဲ့တတိကတော့ဆွေမျိုးသားချင်းနေပြောပြောပါပါသောကလေးဟိုနန္ဒာယီမို့ချုပ်ပြီးတကလားသာအရင်ကသို့ချွချင်းကြီးစွာနဲ့ပြုစုဆောက်ရှောက်ထားတယ် အဲ့ဒီအချိန်ကောနာမီပြည်ကတရင်ကြပါရဏမီပြည်မှာကလေးပိုက်တဲ့900လို့တဲ့ကလေးပိုက်တဲ့900လို့တဲ့အဲ့ဒါနဲ့ပရိသတ်ရေတော်တာပဲဒီလိုတတိရှိမှရှိပါမလားလို့အောင်းမိတယ်ငါးပိုက်ထဲကကောင်းပြီကောင်းပြီအဲ့ဒီလိုကိုရှိရမှာအခုတို့လူတွေကဘုန်းကြီးပြဟုတ်လားဟုတ်ပါပြီမမပြရတယ်ဘာမှလည်းမသိပါဘူး ဒါဖြင့်ငါးပိုက်ထဲကကလေးရလို့တယ်လို့ဆိုပြီးတော့မှဒီကတရားသူကြီးတွေရှိနေတယ်ဝုတ်လုံနေပေါ့ဗျာအခိုင်အမာဆိုပြီးတော့သွားကောသမီးရသွားပြီးတော့ဟိုးဗာရဏတိပိရောက်တော့ယုံတော်ကတာမန်သာနဲ့ရှင်းခေါ်လိုက်ငါးပိုက်ထဲကကလေးရတဲ့မိဘယုံတော်ကိုလာပါတာမန်သာချတော့လာရရောဒါရတော့ဒီလိုဒီကြောင်းပြောတာပေါ့ငါးပိုက်ထဲကကလေးရတာမှန်ရလားမှန်ပါတယ်မှန်ရင်ကျမတို့ကလေးဖြစ်ပါ ကျမဝမ်းနဲ့လွယ်ပြီးတော့မွေးတာတာခေါင်းကြီးမင်္ဂလာပြုတော့ငါးကြီးကခြီသွားတာအဲ့ဒါပြန်ပေးပါဟင်းရေအစုပ်ကုန်းတဝက်တဲ့ကုန်းမှာပြတဝက်ပေးလိုက်မယ်အခုရေမှာဆိုရင်ဆုံးပြီအဲ့တော့ကလေးရဲ့ဘုံကကြောင့်နှစ်ဖက်တရားသူကြီးများကတရားများများတတာဟာဒီလိုလုပ်လို့တော့မဖြစ်ဘူးကလေးရဲ့ဘုံကမဲ့တူတဲ့ကိုင်းခင်ဗျားတို့ကလည်း6လကျွေးခင်ဗျားတို့ကလည်း6လပြုသူကြ6လ6လ ကလေးကိုပြုစုကြဆိုလို့ဒွိခုလေရဂိတာဘောတိပါကုလောဒွိခုလေဝဟိတာဘောတိဝပါကုလောတဲ့ဗျဘောဓမီတတိဆွေမျိုးရဲ့ပါရဏတိတတိဆွေမျိုးရဲ့အဲ့ဒီနှစ်မျိုးလုံးကသူ့ကိုဂရုတစိုက်စောင့်ရှောက်ရသောကြောင့်ဘာကုလာဘာဆိုတာနှစ်ဆိုတဲ့နက်ကိုဟောတယ်ကုလာကအမျိုးမိဘနှစ်မျိုးမိဘနှစ်စုံရှိသူလို့ဆိုရမှာပေါ့ မှန်ရလားနောက်တစ်ခုအသွေကုလေဝိတဘောဒီဝဘာကုလောဒီဘာကုလာဆိုတဲ့သရုပ်သားလေးရောက်တဲ့ကမိဘအရေးရောငွေသားမိဘရောဆန္ဒနှစ်ကြာရောင်းမစွန်နဲ့ကုံလေးအဲ့ဒါတွေအကုန်လုံးရောင်းထွက်ပြီးတော့အေးအသည့်အနေရှိပွားရေးဆက်သွဲစကြက်တွေရလို့အမျိုးနှစ်ပါးကိုချမ်းသာစေရသောကြောင့်ဘာကုလာတဲ့ဗျဟော ဒီလိုဒီလိုနဲ့ဆိုပြီးတော့သူအမျိုးပဲလက်သားတယ်ကိုမျိုးပဲလက်သားတယ်ကလေးပြောအောင်ဆိုပြီးတော့သူလည်းငါလူရဲ့ခါကျွေးမွေးပြုစုနေတော့အဲအသက်80အရွယ်ရောက်တာအသက်ဘလောက်အဲဒါမှသာဝေခညာနေဖြစ်လာတဲ့တို့လောကကဆင်းရဲလေးလေးအေးသံဝေရရသူ့မှာချမ်းသာလေးလေးသံဝေရရဟိုဘက်ကလည်းလူလေးတွေမရှိဒီဘက်ကလည်း အေးလိုလေသေးမရှိဒါပေမဲ့လို့အတိတ်ပါရမီကံဟပါတော့အာဘဝခန္ဓာဟာညီငွေစရာကြီးပဲဘလောက်ပဲချမ်းသာတယ်ဆိုရင်မဲ့ပါရဝိပိစကနာပါရရောစပုဂ္ဂလောပါရဒနံဒုက္ခလောကေပါရနိခိပနံဒုက္ခခန္ဓာကြီးကိုလူနာပြမတ္တဝါရီဌာနေရလို့ဝန်တန်းနေလူနာပြမတ္တဝါရီပါရီပါလေ ဘေကမောကိတာဝိပကောဆိုတဲ့သုံးတင်ဝင်ခန္ဓာကြီးဌာနေရလို့ဝန်တန်းနေကူမီတွေမှန်လားမှန်ပါဗျာဘာရောဇပုဂ္ဂလောတဲ့ဟောအေးတဲ့ဌာနေတဲ့ပုဂ္ဂိုလ်ရဝန်တန်းနေယုတ်နာဆိုတဲ့ခေါင်းငါခြေရကြီးဟာခန္ဓာဝန်တုတ်ဘာဝန်တုတ်လဲဘာရတဏတုခံလောကေဒီခန္ဓာကြီးထမ်းဖို့နေရတာရှင်းရတယ် ပြည့်စည်းမရှိလို့ချေရတာမဟုတ်ဘူးဘလောက်ကြည့်ကြည့်တဲ့ချမ်းသာနေပဲတဲ့ဒီကနာရတော့ပရိသတ်ရေမအိုခြင်းမဲ့မနာခြင်းမဲ့မသေးခြင်းမဲ့ဒီကျွမျက်နာတင်စပိန်တောင်းကောင်းမြေဝတ်သားလေကြီးကြီးငယ်ကျွမညာသောမြောက်ချေပြပြသွားရထိုင်အိအမြဲတမ်းပြုပြုနေရအဲ့လောက်ခန္ဓာအလိုချထုတ်ပြီးတော့ပြုပြုနေရတော့တဏှိတို့စားတဲ့အသာငါးပုံပုံ တပုံကပူဇာခန္ဓာရဲ့ရှိတဲ့ပိုးမျိုးရှိတဲ့ကစားသွားလိုက်တာဘာမှမနေနိုင်ဘူးကူကလောင်မီတဲ့ပါဇက်ကလူသောက လောင်ပြတ်သွားတာတပုံကုန်ပြီကျင်ကြီးတပုံကကျင်ငယ်လေးပုံကုန်သွားပြီတသွဲသွေးသာတဲ့ဒုက္ခနာအတွက်ဒုရှာပွေစားတဲ့အစာ၅ပုံတပုံလည်းပဲအသွေးသားဖြစ်တယ်ကြံတဲ့၄ပုံကပိုးစားလောင်မီကျင်ကြီးကျင်ငယ်ကြိုက်ကြည့်တာ ဘလောက်ဝန်တာကြီးတဲ့ခန္ဓာကြီးလဲမှန်ရလားအေးအဲလိုကြပြီးတော့ဒီခန္ဓာကအတိတိကိမကုလနာရောဂနာတရပါယိရံဘုံမျိုးရှစ်ချက်ဝိုင်းငါတွေငါတွေခန္ဓာအိသူတို့ကဘယ်ကိုင်းညစ်စေရှင်းရဲ့ခန္ဓာအိတဲ့ဒီလောကရနဲ့ကြည်လိုက်ခန္ဓာယောဂဖြစ်ရင်ဒါပိုးပဲတဲ့ကကပိုးတွေကိုသိုးလောင်းထားတဲ့ကိုယ်တော် ငြင်းငြင်းမနေဘူးအသက်ကိုက်ဥကိုက်နှလုံးသားကိုက်ဥမကိုက်ဥသိကိုက်အစာအိမ်ကိုက်မှန်ရလားယောဂဟာဘာကြောင့်ဖြစ်တာလဲအေးပိုးတွေကြောင့်ဖြစ်တာအဲ့ဒီပိုးတွေဘယ်မှာနေလဲတရေဘောနေအရေးနေနေအကချိုးချိုးကြည်စံဒုက္ခနာကြီးမှန်ရလား ရောဂနန္ဒရပါဟိရာအတွင်ပြင်းတဲ့ဝါ96ဖြာ98ဖြာဘေယောဂါတွေကရောမနှိမ့်ချက်ဘူးလားဖြေလာတဲ့ယောဂခန္ဓာရဲ့ကလာလာလားပြိမကလာလာလားခန္ဓာရဲ့ကလာလာကြီးပဲပြိမကလာတဲ့ယောဂမရှိဘူးဘာကြောင့်လို့ဆိုတော့အဲဒီဟောရတဲ့တော့မသိဘူးညမာတော်396ပါးတဲ့ ဗိဒသမုဒ္ဒနာအာဘာရတိကြည်ကြမိတောယောဂ32ပါးဝါတသမုဒ္ဒနာအာဘာရလိကြမိတောယောဂ32ပါးအဲပြီးတော့ပရိသတ်ရေပါတော့ဗိဒသမုဒ္ဒနာအာဘာရဝါတသမုဒ္ဒနာအာဘာရသေမသမုဒ္ဒနာအာဘာရတလိကြမိတောယောဂ32ပါး32ပါး3လီအဲအဲ့ဒီ96ပါးအနာယောဂဝိညာဏရိယရုပ်တရားတွေသွေးသိခြင်းတလိဒါရုပ်တရားတွေ ဒါကြောင့်ဒုခန္ဓာကိုယ်ကိုကယုတ်တရားတွေတူလောင်ထားတဲ့ယောဂကိုတော်ကြီးမဟုတ်လားဆိုလိုက်5မျိုး80 5မျိုး80ဝိုင်းငါတွဲငါသွဲခန္ဓာအိ5မျိုး80ဝိုင်းငါတွဲငါသွဲခန္ဓာအိသူတို့ကပဲကိုက်ညင်းစေ ချင်းရဲ့ခန္ဓာအိမ်သူတို့ကပဲကိုင်ရင်ကျချင်းရဲ့ခန္ဓာအိမ်96ဖြာဒီယောဂရှိရာခန္ဓာအိမ်96ဖြာဒီယောဂရှိရာခန္ဓာအိမ် သူတို့ကပဲအများအနေညင်စေခန္ဓာအိမ်ကဲအဲတလိပ်အနေအများရောက်ယောဂဖြစ်တယ်သွေးအတက်အကျကြောင့်လေးအထွက်အသွားမမှန်မှုကြောင့်အဲယောဂယောဂဆိုတာရုပ်တရားတွေသွေးတည်ကြီးပြီးတလိပ်တွေဒါကြောင့်ဘဝခန္ဓာကြီးရနေတာရှင်ရဲ့မမလား ယဟန်သံဃာဝတရားဓမ္မကျင့်မှဒီဒီရကလွတ်မယ်သံဝေယညာနေဖြစ်ပွားပြီးတော့ဘာကုလဆိုတဲ့အမျိုးသားလေးဟာယဟန်ဝတ်လို့ရှိရကကာလကျင့်ကြံပွားများအထုလိုက်တော့အာသဟောကင်းကွာယဟနာဖြစ်တော်မူတဲ့ဘာဖြစ်သွားအဲဒီတော့မှသူ့ရဲ့ဘဝနောက်ကြောင်းလေးကိုယဟနာရှင်မြတ်တို့ဟာပြန်ပြောင်းပြောပြပါတယ် အာယဝဗလာဝါတိရောဝနာဝယတဝဒုခိအနုပါတောအနိတိစနိရိတာနိဇယောတရာနာမေပိအဝိပယောကောဖလံဘေတိစ္စကာမုနာတဲ့ဘောတော်တခင်သုံးမောသံဃာတော်တို့မေအဘာကုလတွင်ကိုဖယားတပိတော်သည်ဘေတိစ္စကာမုနာတခြင်းငါဘုရားကိုရှေကုရှေပေ ကျမ်းမာရေးကုညီခဲ့တဲ့တွက်တာကြောင့်နိဗ္ဗာန်နိဗ္ဗာန်ဌာနေဖြစ်ရဖြစ်ရဘဝတိုင်းနဲ့အာယုဝါအသက်ရှင်ခဲ့ပါတယ်ဖရာဝဏဝါယုရှင်လာပတ်တည်နေခဲ့ပါတယ်ဖရာဒုခိကိုချမ်းသာထိတ်ချမ်းသာရှိပါရဲ့ယတဝါချာယနေမြပါရဲ့အေးဗလာဝါခွန်အာရမတွေလည်းကြီးပါရဲ့မေးပြီးတော့မှဒီတော့တဲ့ဖြစ်ရဘဝတိုင်းမှာဉာဏ်ပညာလည်းရှိပါပေရဲ့ အနုပါဒဟောတကဘာလုံးဖြစ်တဲ့ယောဂကင်းခဲ့ပါပြီအနိတိတတယကွက်တမျိုးရာမကွက်ဖြစ်တဲ့ယောဂလည်းကင်းခဲ့ပါပြီနိရိတဏိတယောတရာဖြစ်အဖြစ်အဘဝတိုက်မှာဥစ္စာရှိပွားတွေတဲ့စွန့်စွန့်စီစီအကျေအခက်အမြဲနဲ့တည်ပါပေရဲ့နဗ္ဗိယဝိပယောကောတပိတော်ဖြစ်အနောက်ကြောင့်သမိုင်းမှာ မုံသူနှင့်တွဲပြီးတော့ ရှိသူကွဲရခြင်းဆိုတာမရှိပါဘုရားဘောနောရှင်မြတ်တို့ဣတယကုကသောကျိုးဆက်ပါရဲ့ခြင်းဒီဘေသစ္စကံမုနောတချိန်ကဘုရားကိုရှေကုသကျမ်းမာရေးပြုလို့ရတဲ့တွေ့တာကြောင့်ဖလံရလာတဲ့အကျိုးဆက်ကုန်အင်းအာနိသင်စွာအားပါပေဘုရား အဲဆေးလူတိုင်းရင်အကျိုး7ပါးဆေးလူတိုင်းရင်ကျိုး7ပါးဆိုလိုက်တရှိချင်းလားတရှိချင်းလားချမ်းသာရချမ်းသာရဗလာဉာဏ်ပညာဗလာဉာဏ်ပညာမနငါးပါးတော်တယ်လက်ထောင်ပြတာတောင်မှန်အောင်ဖြေနိုင်တယ်တန်လုံးကျိုးအောင်စီဘယ်နှမတရှိချင်းလားတရှိ န္နာယဗလဉာဏ်ပညာခြံရများခြင်းဝိဒံကင်းဖြစ်ချင်းစီပွားမှာခြံရများခြင်းဝိဒံကင်းဖြစ်ချင်းစီပွားမှာတဏ္ဍပါယ ကိုပါရသွားပြီဘယ်နှပါသို့မုံသူနှင့်တွေ့ရှစ်သူကွယ်ပယ်ရှင်းခင်ပေတာမုံသူနှင့်ကွယ်အမုံဒီနှင့်တွေ့ရှစ်သူကွယ်ပယ်ရှင်းခင်ပေတာပေါင်းလိုက်တော့ဘယ်နှစပါးတော့အဲဆိုစေလူအကျိုး ဤစေမျိုးအယုဆွဲအောင်မှတ်ကြပါခိုင်သေလူတန်းရခြင်းကြောင့်အကျိုးဘဏ္ဍပါတို့အဲနောက်ဆုံးသူများချင်းရဲ့လေးလေးတန်ဝေရရ ရှင်ပါကူချမ်းသာတဲ့ထဲကတန်ဝေခညာရပြီးတော့ရှိရဲ့မြောက်ယဟန်ပြုရှိရဲ့မြောက်ယဟန်နာပြည့်လို့သက်တော်80လူဘဝက80ယဟန်ဘဝက80ပေါက် အေးတို့ဗုဒ္ဓဘောရမလက်ထက်တော်အခါမှာသူ့လောက်အသက်ရှိတာဘယ်သူမှမရှိပါဘူးပြေးတာအဲ့ဒါအခုခေတ်ကအသက်ဘယ်လောက်ရှိတယ်ဘယ်လောက်ရှိတယ်အလကားလိန်စားနေတာပါမရှိစကောင်းပါဘူးဂိုင်းတော်ပြီဒါကြောင့်အဲ့ဒီထဲကနောက်ဆုံးအကျိုးလေးကအကောင်းဆုံးပဲရှစ်သူနဲ့ကွဲမုံသူကွဲပဲရှင်းกินမိတာတဲ့ဗျာနော်အဲ့ဒါအကောင်းဆုံးအပြိုလူပြိုကစပြီးတော့လိုအပ်တဲ့ဆုမြတ်မင်္ဂလာမဟုတ်လား မဟုတ်ဘူးလားဟုတ်တယ်အဲ့ဒါအနာမဲ့သူရှင်ပါကုဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့ဘဝနောက်ကြောင်းဖြင့်ဒီနေ့လူသမျှဓမ္မဒါနသည်အာဗေဒိဒါရဏသေလူအာယုဒါနအသက်လူအာရောက်ချဒါနကျမ်းမာရေးအလူလို့သဘောထားပြီးတော့နောက်ဆုံးဘာတွေပဲလူလူ ရှင်ပါကုဏ္ဏသည်တရားရှိရတောင်ကျင့်ရပါသေးတယ်အဲ့တော့ဝိပဿနာကျင့်တာဟာ နောက်ဆုံးပန်းနိုင်ဖြစ်သောကြောင့်ကိုင်း9မိနစ်တရားအထုတ်ရှိမှပွားများကြရအောင်ဒီမလင်ခွေကဒီမလင်ခွေကိုင်နေပါိုင်နေပါဆောင်းစွာခါကိုထားဆောင်းစွာခါကိုထားမလုတ်အိမ်တရေမလုတ်အိမ်တရေငြိမ့်ငြိမ့်နေစိတ်တွေမလွင်ပါမျက်စိမိတ်ကခေါင်းတဲ့ပါ မာစိတ်ကိုထားဟောင်းနာပိဏာစိတ်ဆိုင်ကမပါယောဂီများမနေမမြဟောင်းပိဟံမပြန်တရိထာဒီနေ့အောင်လည်းမလုပ်နဲ့မြန်အောင်လည်းမလုပ်နဲ့အလိုက်တဲ့အလိုက်တင်ကလေးမဆိုမသေးမမြဟောင်းပိဟံ မပြံတရိဌာစလည်းအဆုံးဥမလုံးသိမ့်ကြုံဒီအောင်ပွားေးလိုင်းလုံးလေးပေါ့ခိုးစီသလိုဝမ်းမယ်ပေါ့စီကလေးခိုးကြည့်လို့ဖောင်းစားဖောင်းလဲဖောင်းဆုံးပိန့်ချပိန့်လဲပိန့်ဆုံးတတိကလေးကတ်နေရစလဲအဆုံးသုံးမလုံးသိကျုံသည်အောင်ဘွား ဟောင်းရုပ်ပိန်ရုပ်ငြိမ်မလုတ်ပျောက်ချုပ်တရိဌာဟောင်းနာတကူလည်းနဲ့အောက်မနေနဲ့ပိန်နာတကူလည်းနဲ့အောက်မနေနဲ့သူ့ရဲ့တဘာဝအဖြစ်တိုင်းဖောင်းပြောမှအပိန်ပေါ်မယ်ပိန်ပြောမှဖောင်းပေါ်မယ်ဒီဘက်ကဖောင်းဒီဘက်ကပုံနာပိန်နာပဲရဲ့လို့အသေးမဆွဲပါနဲ့ဒီဘက်ကဖောင်းအဲ့ဒါပြောက်ပြီးမှဒီဘက်ကပိန်ဆိုတဲ့စကလုံးပေါ်လာ ရှေ့ကပြောက်မှနောက်ကပေါ်တယ်ဖောင်းမပြောက်ပဲပုံမှန်စရာမရှိဘူးဗိမပြောက်ပဲဖောင်းပေါ်စရာမရှိဘူးအေးဒါကြောင့်တစ်ခုပြောက်တစ်ခုပေါ်လို့အဲ့ဒီရဲ့သဘာဝလေးတွေသိလိုက်မယ်ဖောင်းရုပ်ပိန်ရုပ်ဖောင်းရုပ်ပိန်ရုပ်နေမလောက်နေမလောက်ပြောက်ချုပ်တရိဌာပေါ်တိုင်းမူရာလိုက်မှတ်ပါဤရာဖောင်းပိန်ဌာဤရာ အေးဘာမေမှတ်နေတော့ခန္ဓာကိုယ်ထက်ပိုင်းကဘုနာထုံခြင်းကြိုက်ခဲကြားတာဒီဒါရီမှအောက်ပိုင်းကဘုနာထုံခြင်းကြိုက်ခဲဖြစ်လာရင်မှအဲ့ဒါဒီပြောင်းရင်ဖောင်းမိန်ကိုပြန်ကောက်ဒါပဲဖောင်းမိန်မှတ်မှတရားမဟုတ်ဘူးဖောင်းမိန်လို့ပြောရင်မဟာရှင်တို့အတ္တမဆွဲပါနဲ့ဟောဟာကသကလုံးဖြစ်နေတာပြီးပါအဲ့ဒါကြောင့်ဖောင်းမှုရွေးပြရဖောင်းတယ်လို့သိမှုနန္တရား အတွဲလဲအတွဲလဲပေါ်ပြီးတော့ပျောက်သွားဖို့ဘိနဲ့ရုပ်တရားဘိနဲ့လို့အတိနာလေးတွေအတွဲလဲပေါ်ပြီးတော့ပျောက်သွားဖို့နာယငိုရွှွံ့ပြောပြောနေပြဲတော့ဖကနေဖကနေပြည့်ပြည့်ကတ်ဒီနာယကတခြားရွှွံ့ကတခြားဖောင်းနာကတခြားဖောင်းတယ်လို့သိလေးကတခြားပိန်းနာကတခြားပိန်းတယ်လို့သိလေးကတခြားလို့ကွဲကွဲပြားပြားသိအောင်ရှုဆိုင်တည်ငြိမ်စွာဖြင့် ဖောင်းခိုက်ကလေးမှာဖောင်းတယ်ပိန်ခိုက်ကလေးမှာပိန်တယ်အာမရလို့ပြင်းပြင်းမရှုနဲ့အာမရလို့ပြင်းပြင်းမဆိုင်နဲ့လုံမရှုနဲ့ချုံမရှုနဲ့ဟုတ်ကိုတဲ့အောင်ရှုလုံမရှုနဲ့ဘုံမရှုနဲ့ဘိုးကိုတဲ့အောင်ရှုဖြစ်အောင်လဲမလုံနဲ့ပြက်အောင်လဲမလုံနဲ့ဖြစ်စေရုံနာဖောင်းမှုပိန်မှုဆိုတဲ့ပိစုံပန်တက်တဲ့ကလေးကိုတတိကလေးအတိနာကလေးနဲ့ကပ်ကပ်ပြီးတော့မှတ်ပေးပါအရှိနဲ့အတိကဲအောင်လုပ်တာဟာဝိပဿနာပါ။ဒါကြောင့် ဖောင်းမှုအရှိနဲ့အသေးကလေးပိန်မှုအရှိနဲ့အသေးကလေးကိုက်အောင်ဖောင်းနေပိန်နေလို့မှတ်ကြရအောင်